မဟာရာဟုသောဝါရတုကအာနာပါနကထာပိုင်းဟောလာရနောက်ဆုံးသရုဋ္ဌသတုကကဓမ္မ ानु ပဒနာကိုဟောတယ်အာနာပါနပြုပြီးတော့ဓမ္မ ानु ပဒနာဖြစ်တာကတော့အနည်းငယ်များတစ်စိတ်တည်းသာပါပဲအဲဒါဓမ္မ ानु ပဒနာအကျယ်ဒီဒီဆိုလို့နားလည်ရအောင်လို့မဟာသတိဌာနသုဘဓမ္မ ानु ပဒနာ

နှုတ်ပဲပြီးတော့ကြာလို့ရှိရင်လည်းဘာမှမရှိတော့ဘူးပုဂ္ဂိုလ်သတ္တဝါတွေသတိတဏ္ဍာမှာခန္ဓာ၅ပါးပဲရှိပါတယ်ယုတ်ကတဘောယုတ်ကတော့အခုသင်္ကြန်တွေ့နေရတဲ့ယုတ်ထေဝတ္ထုကြီးဘောကိုကြီးဒီကုလုံးတစ်ကောင်လုံးအသေးစရာချင်းခွဲလို့ရှိရင်နိဗ္ဗာန်ယုတ်37ပါးရှိပါတယ်အဲ့ဒါတွေဟိုဒီနေ့ကအဲဒီယုတ်ပါရမေခန္ဓာ သောမုတ်တွေဘေရုံကဂလတ်တွေဘာတွေဖွဲ့တော့ဒါတော့သုံးသားပါလေဥစ္စာသောမုတ်ကလေးတွေလည်းမပြောက်ခဲနဲ့သိမ့်တာသတ်ထားပြီးတော့ကြည့်ရမယ်နေရာတွေကဘုဟုတုဒ္ဒနေရာချင်းမှတ်သားထားတဲ့တရားတွေပဲဒါတွေသိမှာပြောရဆိုရရှိတဲ့အခါကျကိုယ်ကလည်းပြောနိုင်တယ်ကိုယ်ကမပြောတတ်တော့မပြောလို့ရှိရင်အလွယ်တကူနဲ့နားလည်တယ် အဲဒီတော့ယုတ်ပါရနဲ့ခန္ဓာအကြောင်းတော့ယုတ်30နဲ့7ပါးနိဗ္ဗာန်တော့7ပါးဝိပဿနာကျူပေါင်းတဲ့ယုတ်လေးပြောခဲ့တယ်ဝေဒနာဆိုတာကတော့အကောင်းဆိုးတွေကိုခံစားမှုပဲပညာဆိုတာကပညာဆိုတာကတော့မှတ်သားမှုပဲသင်္ခါရဆိုတာကတော့လည်းပြုမြင်အားထုတ်မှုဝိညာဉ်ဆိုတာက

စိတ်ဓာတ်ရယ်မနောရယ်မာနတရယ်သူ့နာမည်တွေကပါဠိလိုခေါ်ထားတဲ့ဝိညာဏဝိညာဉ်ဆိုတာလည်းစိတ်ပဲစိတ်ဓာတ်စိတ်ဆိုတာလည်းသူပြောကြမလို့ဗမာတွေခေါ်တဲ့အမည်နဲ့တိုက်စိတ်ဓာတ်စိတ်ဆိုပြီးစိတ်ဓာတ်ဆိုတဲ့ပါဠိကိုစိတ်ဆိုပြီးတော့လိုရဲ့မာသာပြန်တော့ဗမာစကားဖြစ်နေပါပြီမနောနှလုံးလို့စိတ်တို့မနောတဲ့စိတ်ပဲ မာနတာနဲ့စိတ်တယ်အာယုံကိုသိရတဲ့သဘောပဲမြင်ပြီးတော့အာယုံသိရဲ့ကြားပြီးတော့သိရဲ့နားပြီးတော့သိရဲ့အရသာစားပြီးတော့သိရဲ့အတွေ့အထိတွေတွေ့ထိပြီးတော့သိရဲ့စိတ်ကူးစဉ်းစားကြံစည်ပြီးတော့သိရဲ့အပိ၆မျိုးဝิญဉ်၆မျိုးပဲသကုဝิญဉ်သောတာဝิญဉ်ခန္ဓာဝิญဉ်ဇီမဝิญဉ်ကာယဝิญဉ်မနောဝิญဉ်တော့ အဲဒီလိုဝิญဉ်6မျိုးရှိပါတယ်အဲဒါတွေကိုသိရမှာဣတိဝိညာဏဣတိဝိညာဏသသမှုရဣတိဝိညာဏသာသင်္ကမောဣတိဤဒီကဝိညာဏအာယုံကိုသိတတ်တဲ့စိတ်ဝိညာဉ်ပဲကြီးဒီဥစွာသာသိရမှာစိတ်ကယုံနာလေးတွေလိုက်ပြီးကျွတ်မှတ်နေရင် ဒီကယုံနာလေးရဲ့သဘောတရားသဘာဝလက္ခဏာရှိဥစွာပြီးသဘာဝလက္ခဏာဆိုတာသဘောတရားပဲရုပ်ရှင်မိတဲ့ကရုပ်ရဲ့သဘောတရားပထဝီရှင်မိရင်ပထဝီရဲ့သဘောတရားပထဝီရဲ့သဘောတရားဘာလို့ဆိုအဲမှာသာဉာဏသာနုညသာချောညက်တာအဲ့ဒါပဲကိုယ်တွေ့ပြီးမှတ်တဲ့ကအဲမှာဉာဏနဲ့သဘောနုညနဲ့သဘောချောညက်တဲ့သဘောလေးတွေတွေ့ရရင်ဒါပထဝီတွေ့နေတာဘူးသာအေးသာနှွေးသာလေးတွေတွေ့နေရင်ဒီတော့တွေ့နေတာပဲ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 နောက်ပြီးတော့သို့ထိုင်းတဲ့သဘောဖွဲ့စည်းတဲ့သဘောဖွဲ့တွယ်နေတဲ့သဘောလုံးထဲတဲ့သဘောအဲဒါတွေ့ရလို့ရှိရင်ဒါကအာဘောဓာသဘာဝလေးတွေတွေ့နေမြင်တဲ့အခါကလာမြင်တယ်မှရင်မြင်ရတဲ့အဆင့်တွေ့ရတယ်ကြားတဲ့အခါကြားတယ်မှလို့ချင်းကြားတဲ့အတန်လေးကြားတဲ့သဘောလေးတွေတွေ့တာအဲဒီလိုသူ့သဘာဝလေးတွေသိသွားတော့သဘာဝလက္ခဏာကိုသိတာ စိတ်နာနေရမှတဲ့ခါကျတော့လဲစိတ်ကူးတယ်စဉ်းစားတယ်ကြားစီတယ်စိတ်ကလေးဒီတိုင်းဒီတိုင်းမှစိတ်ကလေးကအာယုံစီရောက်သွားတဲ့သဘောအာယုံမသိတဲ့သဘောလေးဖြစ်ကြတယ်အာယုံစီကိုပြည့်ပြည့်ပြီးတော့ဖားနေတယ်လို့စိတ်ကလေးကဖောင်းတယ်ပင်ရမှလို့ရှိရင်လဲဖောင်းရသည်ကိုစိတ်ကလေးရောက်သွားတယ်ပင်ရသည်စိတ်ကလေးရောက်သွားတယ်ဖောင်းတယ်တော့ပင်ရသဘောလေးစီကိုစိတ်ကလေးကပ်ကပ်ပြီးရောက်ရောက်ပြီးသိပြီးသွားတဲ့သဘောလေးတွေ e a-jirree riheayai a wee iahatuaiụ aiụụce a ရှုခါသာမခါသာပုဂ္ဂိုလ်တွေဘုံမမရှုခင်မမှတ်ခင်ပုဂ္ဂိုလ်တွေကတော့စိတ်ကူးကြံစည်နေတာတွေသိနေတာတွေကငါပဲလို့ထင်နေတယ်။อืมစိတ်ကူးစဉ်းစားကြံစည်နေရင်လည်းငါပဲမြင်ရင်လည်းငါကမြင်တယ်ကြားရင်လည်းငါကြားတယ်စသည်ဖြင့်ပြီးတာတွေကိုလည်းငါလို့အောင်းဝင်ပြီးတဲ့စိတ်ကိုငါထင်ကိုယ်တဏ္ဍာငါပြီးတဲ့သဘောကိုငါထင်တော့ပညာတဏ္ဍာငါပြီးတဲ့သဘောတွေလည်းသူ့ဘောอืมဒီမှာတော့ယောက်ျားတို့စသည်ဖြင့်ဒီလို အစွဲလာနေဖြစ်တော့တာပဲအသက်ရှင်နေတဲ့အကောင်နေအားဖြင့်ပဲသင်္င်စွဲလာငဲပါတယ်တရားတို့လည်းသမာဓိညာအားကောင်းလာပြီဆိုတဲ့အခါတော့မှတ်တိုင်းမှတိုင်းအာရုံကြီးရောက်သွားတဲ့သဘောလေးတွေသင်ရတွေ့ရတယ်။ဖောင်းနေ၊ဘိန်းနေ၊ထိုင်နေ၊တိရမှနေဒီကူကဟိုရောက်ပြီးရောက်သွား။ရောက်သွားတဲ့စိတ်ကလေးမှလိုက်တော့ဒီစိတ်ကလေးကအပြည့်ပြည့်တော့အာယုံကိုယူရတဲ့သဘောအာယုံသိရတဲ့သဘောလေးပဲဒီလိုသိရတယ်။ မြင်နေကြတယ်မှတ်တဲ့ခါလဲရံခါရံခါအာယုံစီရောက်သွားတဲ့သဘောအာယုံတိတတ်တဲ့သဘောနေရာနဲ့သင်ကြားကြားတာကပုံပြီးသင်ကြားတာကြားတယ်ကြားတယ်မှအသာလေးကိုဖမ်းမှယူတဲ့သဘောသင်ကြားဖောင်းတယ်ပင်နဲ့မှနေရင်လည်းသမာဓိညာအားကောင်းတဲ့ခါကျတော့ဖောင်းတဲ့သဘောပင်တဲ့သဘောလေးတွေကိုသိပြီးသွားတဲ့စိတ်ဝိညာဉ်လေးသင်ကြားတယ်အဲ့ဒါအာယုံသိတဲ့သဘောပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးအသက်ရှင်နေတဲ့အကောင်လေးမဟုတ်ဘူးတို့ရင်တော့ ပုဂ္ဂိုလ်သားတော်အသက်ရှင်တယ်ကောင်းကလေးတို့အောင်းမိတယ်မဟုတ်ဘူးဒါအာယုံသိတဲ့သဘောလေးပဲဣတိဣတိကဝိညာဏစိတ်ဝိညာဉ်ဒီရွေးမှန်ပြီးတော့သဘောကျဣတိဣတိကဝိညာဏသာစိတ်ဝိညာဉ်တမှုရောဖြစ်ခြင်းဒီဣတိဣတိကဝိညာဏသာစိတ်ဝိညာဉ်ဤအထင်ကမောချုပ်ခြင်းဒီဣတိလိုဝဇာနာတိပြီးတော့အဲဒါကဝိညာဉ်ဖြစ်တာပဲ ။အောင်းနဲ့ပင်မနဲ့စိတ်ကလေးကြားထွက်သွားထွက်သွားတော့ပြီးတာပေါ့။ဖြစ်ပေါ်လာတာလေပြီး။မှားလိုက်တော့ပျောက်သွားမရှိပြန်အောင်မရှိတာပျောက်သွားတာလည်းပြီးအစနဲ့အဆုံးနဲ့ပဲ။အဲစိတ်လေးပြတိုင်းပြတိုင်းစိတ်ကူးလေးပေါ်လာလို့ရှိရင်မှားလိုက်ရင်ပေါ်လာတာလည်းပြီးအဆုံးသွားတာလည်းပြီးတယ်။အဲတော့အစနဲ့အဆုံးနဲ့ဒီမှာပြည့်ဒီမှာပြည့်သွားတာပဲ။ပြည့်ပေါ်လာတာကသမှုတွေရပြည့်သွားတာကအသင်္ကမအပြည့်ပြည့်ပဲ။ ဒါကမှန်ရင်တည်းရိုက်ပြီးတော့နိဗ္ဗာတိလက္ခဏာဝိပရိနာမလက္ခဏာဒါမှန်နေရင်တည်းရိုက်ခင်ရှားတွေ့ရတဲ့အဖြစ်အပျက်အဲဒီလိုအဖြစ်အပျက်ပြီးတော့သင်ញင်ပြီးတော့လည်းပြီးတာပဲဖြစ်စရာအကြောင်းရှိလို့ဖြစ်တာပဲဖြစ်စရာအကြောင်းမရှိရင်မဖြစ်ဘူးဖြစ်စရာအကြောင်းဆိုတာဘာလို့ဝိဇာရဏဥပါရံကံတဲ့ ပြီးတော့မိယာယုတ်အာယုတ်ဒါလေးတွေရှိလို့ဖြစ်တာဒီဘဝကအဝိဇ္ဇာတဏဥပါဒံကာနေမရှိခဲ့လို့ရှိရင်ဒီဘဝပြိစ္ဆေကစပြီးတော့ပြိစ္ဆေစိတ်ကလည်းမဖြစ်နိုင်ခဲ့ဘူးဒီဘဝယုံနာနေဘာမှကိုမဖြစ်နိုင်ဘူးအဲတော့ဒီဘဝကသစ္စာလေးပါးအမှန်တိုင်းမသိခဲ့တဲ့ဝိဇ္ဇာမကင်းသေးလို့တဏမကင်းသေးလို့ဥပါဒံကဆွဲလန်းခဲ့လို့ ကံတစ်ခုခုပြုခဲ့တယ်အဲဒီကံကယူပေးလို့ခုဘဝဖြစ်လာတာကိုအဲဒါဒီကသူကြောင့်ရှိခဲ့လို့ယခုဖြစ်ရတယ်ယခုပစ္စုပန်မှာလည်းပဲမြင်စရာရှိလို့မျက်စိရှိလို့မြင်ရတယ်မြင်မှုလေးရှိရမြင်စရာအဆင်းမရှိရင်မမြင်နိုင်ဘူးဒီလည်းနဲ့မျက်စိမရှိရင်လည်းမမြင်နိုင်ဘူးသောတု ကြားစရာအတန်ရှိလို့နားကလည်းရှိလို့ကြားရတယ်နားစရာနားရှိလို့နှာခေါင်းကလည်းရှိလို့နားရတယ်စားစရာရတာကလည်းရှိလို့လျာလည်းရှိလို့ရတာကိုသိရတယ်တွေးကြည့်စရာအဆိုးကောင်းတွေးကြည့်စရာလည်းရှိလို့ဒီရာကိုယုတ်ကလည်းရှိလို့သိသိရတယ်ကို ကိုကြီးတစ်ကိုယ်လုံးသုံးဖို့နှလုံးရုပ်ပေါ့ကိုကိုကြီးတစ်ကိုယ်လုံးသံဉာဏ်အားဖြင့်တော့ယောဂီပုဂ္ဂိုလ်ကတော့ဒီဒီကြရဒီကိုဖက်ပါတယ်ဟောသာပိဋကနာဆိုရတာလည်းနှလုံးရုပ်တွေပါလို့အဲဒီကိုကြီးကလည်းရှိတော့ဒီကိုကြီးမိပြီးတော့ဒီစိတ်ကူးလေးဖြစ်နေတာပဲပြီးတော့ရှင်းပြသောစိတ်ကူးကြောင့်နောက်နောက်သောစိတ်ကူးတွေဖြစ်တယ်ဒီကစိတ်ကူးဒီကစိတ်ထဲဆွဲထားတဲ့စိတ်ကူးလေးတွေရှိရင်နောက်ထပ်တာပြီးပေါ်နေစိတ်ကူးပြီးတော့နောက်စိတ်ကူးတွေဖြစ်ရတယ် အဲသူအကြောင်းရှိလို့သူရိုးလေးတွေဖြစ်နေတာပဲသူအကြောင်းမရှိခဲ့လို့ဒီရိုးလေးတွေဖြစ်ကြီးတွေမဖြစ်နိုင်ဘူးအဲဒါကတော့သိမြင်ပြီးတော့ပြီးတာအဲဒီလိုသိတာဝိညာဉ်နဲ့ခန္ဓာရဲ့ဥရိယဗယအပြည့်အပြည့်ကိုသိတာတဲ့ဒါပြီးဖို့လိုပါတယ်အဲ့ဒါပြီးမှအနိစ္စဒုက္ခအနတ္တသဘောတွေပဲမင်းနေနေပြီးပါတယ်အဲဒီတဲ့သိဥစွာသဘာဝလက္ခဏာကိုသိရတယ် သဘာဝလက္ခဏာကိုသိမှသင်္ကတလက္ခဏာခြင်းကြီးတယ်သဘာဝသူပင်ကိုရင်းသဘောလေးတွေကိုရှိမှအဲ့ဒါလေးတွေပြီးမှသဘာဝလက္ခဏာလေးရဲ့အစအလယ်အဆုံးမေးခြင်းစဖြစ်ပေါ်လာတာလည်းပြီးရဲ့သုံးသွားလည်းပြီးရဲ့မဆုံးမပြောက်သေးခင်တော်တာတော့ဒီနေတာကိုအမြဲတမ်းပိုင်းလည်းရှိတယ်အတူအချင်းတော့ဘုရားဒုက္ခသာပုဂ္ဂိုလ်တွေမှာ အာယုန်နမိတ်တွေထင်လာတယ်ဆိုတော့သမာဓိကောင်းလာတဲ့အခါမှာထင်ပါတယ်သမာဓိမကောင်းရင်လည်းမထင်သေးဘူးသမာဓိမကောင်းတဲ့ပုဂ္ဂိုလ်အာယုန်နမိတ်တွေထင်ရင်တော့မရဘူးအာယုန်နမိတ်တွေထင်လာလို့ရှိရင်အဲ့ဒါမြင်မြင်တဲ့နေရာမှာထင်မြင်တယ်မြင်တယ်မှရုပ်တရားမပြောက်ဘူးတပြေးပြေးသေးသေးနှိမ့်နှိမ့်နှိမ့်နှိမ့်နှိမ့်နှိမ့်ပြောက်သွားတယ်အဲ့တော့အစရှိတယ်အဆုံးရှိတယ်လယ်ပိုင်းနဲ့တော့ကြာကြာပြီးနေပြီကိုယ်တိုင်ဝေဒနာတစ်ခုခုပေါ်လာတဲ့ဒုက္ခဝေဒနာဆိုတာလည်းပဲဒါသမာဓိတွေတော့ကောင်းမှပဲပေါ်လာတယ်

rierie yayyyyoyogịni ie neriddireka na ebe ebe aụbara iy gị bụye obinyygị ပညာထတာပညာရည်ဒီဥပ္ပါတော့ဖြစ်ချင်းလည်းပဲသင်ကြတယ်ဟောတာလည်းဖြစ်ဝေရောပြည့်ချင်းကြောက်ချင်းနဲ့ပညာထတာပြည့်ချင်းပြည့်ချင်းမှာတဘာတော့ချင်းရအားဖြင့်ပြီးနေတာလေးလည်းရှိတာပဲလည်းပဲမျိုးတယ်အဲတော့အစလည်းအဆုံးမျိုးပါပဲအဲဒီစလည်းအဆုံးငတာတရားနဲ့ငတာတရားတွေမှာစလည်းအဆုံးရှိအစရှိတယ်အဆုံးရှိတယ်အလယ်ပိုင်းလည်းရှိတယ်ဆိုတာငတာတရားပဲငတာနဲ့သင်္ခါရနဲ့ဆိုတာအတူတူပဲ အဲဒါဝိပဿနာရှိရတဲ့တရားတွေကြီးရတယ်ဒါကြီးအဲသဘာဝကိုရှိမှသင်္ကတလက္ခဏာသင်ကြီးစစ်ပေါ်ရဲ့စစ်ပေါ်ရဲ့သဘောလေးရှိလို့သင်္ကတတရားသင်္ကတလက္ခဏာစလည်းသုံးမျိုးပေါ်လာသင်္ကတလက္ခဏာခြင်းမှာဗာမြလက္ခဏာကိုမြည်ပြီးဗာမြလက္ခဏာဆိုတာကတော့အိဋ္ဌလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာဖြစ်ပေါ်ပြီးကြောက်တယ်လို့မမြဲဘူးဆိုတဲ့လက္ခဏာ ကိုယ်ကြီးကျင်းနေဆင်းရဲတဲ့ဒီလိုမျိုးကနှိမ့်ဆက်နေတာနှိမ့်ဆက်နေလို့မကောင်းတဲ့တရားပဲနာတာဒုက္ခလက္ခဏာသူသဘောနဲ့သူ့ဟာသူဖြစ်ပြနေတဲ့တရားပဲအဆုံးမရတဲ့တရားပဲဒါနဲ့လက္ခဏာအဲဒီလက္ခဏာတွေပေါ်တယ်အဲဒီလက္ခဏာသုံးပါးလုံးဒီမှာဝိပဿနာညာဖြစ်ဖြစ်ပြီးဝိပဿနာညာဖြစ်ဖြစ်မှအရိယာမညာပူညာဆိုတာဖြစ်တာအဲဒါကျေဥစွာကဘာလုံးနေလဲသဘာဝလက္ခဏာပြောသဘာဝလက္ခဏာပြောသဘာဝတရားတွေ စိတ်ဆိုလို့ရှိရင်ဒီထဲမှာကြာနေတာပြတာစိတ်ရေတွက်နဲ့ပြထားတယ်စိတ်စစ်စင်တဲ့ပုဂ္ဂိုလ်ရှိတယ်တစ်ခုရုပ်90ဆိုတာတစ်ခုရော့ရုပ်ဆိုတာရော့စိတ်တစ်ခုရုပ်90ဆိုတာလို့ဆိုတာလုံးရုပ်90ကိုရုပ်မဟုတ်ဘူးရုပ်ကရုပ်တယ်ရော့တယ်ကြပလက်နဲ့သဗ္ဗံနဲ့ကြီးရတယ်ကြပလက်တစ်ထောင်နဲ့သဗ္ဗံနဲ့ကြီးရတယ်ရုပ်ညာကောင်းနဲ့ပါတ္တနဲ့ကြီးရတယ်ရုပ်မှုက

ဥပါဒာနဲ့ဆွဲနိုင်တဲ့တရားမဟုတ်ငါငါဥစ္စာဆွဲနိုင်တာဥပါဒာနဲ့ခံတယ်ငါငါဥစ္စာနေရာချင်းဆွဲနိုင်တဲ့တရားမဟုတ်ဘူးလောကုတ္တရာတရားကိုလောကုတ္တရာတရားအရိယတဏ္ဍာမှာဖြစ်တယ်အရိယကလည်းပဲဒီတရားတွေကိုလောကုတ္တရာတရားတွေငါပဲငါဥစ္စာပဲလို့အထင်လွဲပြီးတော့ဒိဋ္ဌိဆိုတာရှိကုန်ပြီအထင်နဲ့မဆွဲနိုင်ဘူးပါရတဲ့တဏ္ဍာနဲ့လည်းမဆွဲနိုင်ဘူးဒါကြောင့်လောကုတ္တရာတရားတွေကတော့တဏှာဥပါဒာဆွဲလန်းတရားတွေရဲ့ဆွဲလန်းရမဟုတ်လို့ဥပါဒနာခန္ဓာမဟုတ်ဘူး။ဒါကတွေဝိပဿနာနဲ့မရှိပါဘူး။သိလို့လည်းမရှိဘူး။ ဝိပဿနာကြည့်ရတဲ့နေရာလောကီလောကီခန္ဓာတရားတွေဒါကြောင့်ဒီလောကီခန္ဓာထဲမှာစိတ်ဝိညာဉ်ခန္ဓာက30နဲ့တပါးရှိတယ်အဲဒီ30တပါးကလည်းဒီမှာစိတ်တရုပ်တွေပြရတာလေဒါလေးကခြေကနေပေါ့တရားထုတ်ရတော့ဒါလေးစဉ်းစားနေကြရတော့မလိုပါဘူးဒါလေးပြောရရမယ်ဟောရရမယ်ဒီလိုတော့မဟုတ်ပါဘူးဒါအပြင်သားမှပြောရတယ်လားဒါပဲလေဘုရားဒါပြည့်တယ်မှတ်သားရအောင်လို့ တရားဟောတာဒီလိုပဲကိုယ်ပိုင်ဉာဏ်နဲ့မသိနိုင်တာလေးတွေဟိုတရားထုတ်တဲ့ကလာတွေ့တော့လည်းအမှန်စပြီးတော့သိနိုင်အောင်ဒါလေးတွေကိုဟောရတာဒီဥစ္စာကအဲ့ဒီစိတ်တွေရဲ့ဖြစ်စဉ်ကစပြီးတော့ကြည့်ရတယ်ငါဟောနေကြပါလေငါခဏခဏဟောနေကြဒါပေမဲ့လို့အရိယာမလေးလာထားတဲ့ပုဂ္ဂိုလ်တွေမဟုတ်လို့ရှိရင်မမှီသေးတယ်သူကဒီမှာလေးလာထားတဲ့ပုဂ္ဂိုလ်တွေတော့ မမိပဲမှာပါခါလောက်ကြားလို့ဒီမမိပဲမှာအဲဒီဒီဥစ္စာစိတ်ဖြစ်စဉ်ကစပြီးစိတ်ဖြစ်စဉ်လေးကယူကြည့်ယောဂီပုဂ္ဂိုလ်မှာဖြစ်စဉ်ကယူကြည့်စိတ်တရုပ်ကတော့နောက်မှအဲဒီဖြစ်စဉ်ထဲမှာအစိတ်စိတ်ယူလေးတွေနောက်ကထုတ်ကြတယ်စိတ်တွေကဘယ်လိုဖြစ်နေလဲဆိုတော့ဘဝအစတဲ့ကဘဝင်ပြိတ္တိဆိုတာလေဘဝင်သိနေတူတူပဲအစဆုံးမို့သူပြိတ္တိလို့ခေါ်တာဘဝင်နဲ့တူတူပဲဘဝင်ကစပြီးတော့ဖြစ်တယ် ဝင်ငါစပြီးတော့ဖြစ်လာတော့နောက်မြင်လိုက်ကြားလိုက်စသည်ဖြင့်ဝိရိစိတ်တွေဖြစ်တယ်အဲဒီဝိရိစိတ်ဖြစ်ဖို့ရာကျေဥစွာသင်မြင်တာအစလားပြီးတော့မှမြင်နေကြားတယ်ဖြစ်လာပြီးတော့မှအဲ့ဒီအာယုံကိုလက်ခံမှသားတာအဲ့ဒါကိုပြန်စဉ်းစားစဉ်းစားပြီးတော့အကောင်းမကောင်းသုံးပြတယ်သုံးပြပြီးတော့မှအဲ့ဒီကောင်းသောသောမကောင်းသောသောတွေဒီမှာဖြစ်တာကိုသောဖြစ်ပြီးတော့အားမရလို့သိသူ့နောက်ကလိုက်ပြီးတော့သိကလေးနှစ်ခုဖြစ်တာတရားယုံ အဲဒါဟိုရိုးရိုးပြောစုကျင်တဲ့ဥစ္စာကဝိသုခတာနာမကောင်းတယ်ဒါကညာကျူလိုလေးပဲ၃ဘိုက်၄ဘိုက်ပေါ်လေးကုန်လို့အဲဒါ၅တော်ရမှာဝိသုကြနေတယ်နော်၆တော်ရကုန်လို့ဆို၅ဘုတ်ရှိတယ်၅ဘုတ်နဲ့ကသိစဉ်နေဖြစ်နေပုံဆိုတာတော်တော်ခိုင်ခိုင်လုံလုံးကိုနားလည်နိုင်ပါလေဒီသိစိတ်ကလေးတော့ရှိသေးတာပေါ်လေဟိုမှာတရားယူပြောင်းမရောက်တဲ့ဝိသုရော တော့မကြတဲ့ဝီသီတို့ပါဒါတွေကတော့ရှင်ကြီးအဲ့ဒါတွေကတော့သိရင်းကြည့်ပါဘူးဘယ်လောက်မှမှမမြင်တော်တော်ကြည့်ပါဘူးဒါရနာလိကဆိုရအောင်ဘဝင်စင်ခြင်းမြင်ပြီးလင်သို့ပြင်းလက်ခံတို့ဘဝင်စင်ခြင်းမြင်ပြီးလင်သို့ပြင်းလက်ခံတို့ ဝင်စင်ခြင်းမြင်ပြီးလင်သို့ပြင်းလက်ခံတော် အဖြစ်ဖြစ်ကြတဲ့ကမရိဒရေစိတ်ဆိုတာဘဝင်စိမ့်နဲ့အတူတူပါပဲဓမ္မဆုံးကျင်ကုသိုလ်လူဆိုလို့ရှိရင်ကုသိုလ်ကြီးကျိုးပေါ်လေဒါနာကုသိုလ်လားသီလကုသိုလ်လားဘာဝနာကုသိုလ်လားအဲ့ဒါတော့မပြောနိုင်ဘူးလားအဲ့ဒါတခုခုရောက်ပဲ။အမှန်ပုဂ္ဂိုလ်ပြောနေမြတ်စွာဘုရားဘုရားအလောင်းတော်ပြိတိစိတ်ကိုပဲဘယ်ကုသိုလ်ကြောင့်ဖြစ်တယ်လို့ဆိုကြံကနေတည်းရမပြောနိုင်ဘူး။ဟွန်းမပြောနိုင်ဘူး။အဲ့ဒါ သောမနာသာသာကိုဖြစ်နေတဲ့ဥပ္ပခာသာကိုဖြစ်နေတဲ့သက္ကရာတွေကျမ်းဆရာတွေကိုပဲငင်းကုန်ပြစ်နာနေဒါကတော့ကိုပြောနိုင်ကောင်းတဲ့တရားမဟုတ်ဘူးလားတရားများမှဒီနေ့မှာညာနာလည်းပြုဖို့ဖေးမှလည်းညာနာဗာမညာညာနာဆိုရင်ဖေးမှဒီလိုကညာနာတော့ပြုဖို့တော့ဆင်းရဲနေပါဘူးသူကတဲမလို့ပါဘူးကအဲမြတ်စွာဘုရားများမှသိနေလို့ဒီဘဝတစ်ခုကမိဂကဖြစ်စေ ဒီရင်ကပြည့်စုံလို့ကဘာဝမြောက်တော်ကပြည့်စုံပေါ့ဘဝမြောက်တော်ကပြည့်စုံအဲဒီတဘဝကပြုခဲ့တဲ့ဒါနာကုသိုလ်သုံးဖို့ဒီလကုသိုလ်သုံးဖို့ဘာဝနာကုသိုလ်ဖြစ်နေလည်းပဲဒါနာဒီလဘာဝနာရင်တွင်းဝင်တဲ့ဒီကိုတစ်ခုခုကြောင့်လည်းဖြစ်မှာပဲတစ်သက်တမ်းနဲ့ဒီလိုဒီလိုခုခုကြောင့်ယခုဘဝလူဘဝမှာပြိတ္တိစိတ်ကြီးရှိဥစွာဖြစ်လာတယ်အမိဝမ်းနဲ့မှာပြိတ္တိစိတ်ကြီးဖြစ်အဲတော့နောက်လာကြရင် ပါဠိစိတ်တွေကြတဲ့နေရာမှာအဲဒီပါပါတယ်အဲဒီမှာဝိဘက်စိတ်ဖြစ်ပြီးဆိုတဲ့တစ်ခုပဲဝိဘက်စိတ်ဖြစ်ကိုယ်ကတစ်ခုခုနဲ့ပဲပြည့်ပြည့်အကဆုံးဖြစ်လို့သူပရိသေလို့ခေါ်တယ်ပြေဘဝနဲ့ဆက်ဆက်ဖြစ်လို့သူပရိသန်နေလို့နာမည်ပေးတယ်အဲဒီပရိသေစိတ်ကလည်းဥပ္ပစီပဲခဏလေးပါပဲပြည့်သွားတယ်ပြည့်ပြီးသူပဲသူနဲ့အမျိုးတူပဲဆက်ပြီးတော့ပြေးတာဟိုကုလို့ရောက်မယ်ပြေးလိုက်တဲ့တဲဟာအချိန်မသေးရင်သေးရင်ပြေးနေတယ်လို့ပဲ အဲဒီကုသိုလ်ကြောင့်ပဲသက်ကသက်ကဒီစိတ်တွေတက္ကတာကပြည့်တက္ကပြည့်လိုက်ပြည့်သွားလိုက်နောက်တက္ကပြည့်လိုက်ပြည့်သွားလိုက်နောက်တက္ကပြည့်လိုက်ပြည့်သွားလိုက်ပြီးတော့သက်သက်ပြည့်အဲဒီတွေကနေပြီးတော့ဟိုမှာပြိတိခဏတုန်းကတော့မနောတော်ရကစိတ်ကူးပါရင်ဖြစ်တယ်မျက်စိရောကနားရောကမရှိသေးဘူးအဲဒီမှာအဲစိတ်ကူးစိတ်ကူးဝိရိယရင်ဖြစ်တယ်အဲနောက်ကြီးပြင်းလာတဲ့ခါကာလကျတော့ မြညာကလည်းစဖြစ်တယ်ကြားကလည်းစပြောလုံးပြူလာတာပဲအဆမ်းသာမရှိပါဘူးအကြောင်းအားလည်းဆိုတာဖြစ်နေကူမြညာကဒေသနာဆင်ရခြင်းမြညာကစပြီးတော့ကြားတယ်မြင်တော့မယ်ဆိုလို့ရှိရင်ဘဝင်လေးဘဝင်ဆိုတာရှင်းဘွားကဒီကံဤတော့ကဆွဲခဲ့တဲ့အာယုံလေးအာယုံပြုပြီးတော့ဖြစ်နေဒီကံဤကဆွဲလာတယ်သူပြုထားတဲ့ကုသိုလ်ကံလေးဖြစ်ဖြစ်အဲဒီကံပြုခြင်းကအာယုံနမိတ်တွေပေါ်နေဒါနဆိုရင် သူပဲတန်းနေတဲ့ဝိသုကြီးရှိသူကပုဂ္ဂိုလ်ကြီးရာဌာနသောက်ဦးတို့မန္တတို့ဘာတွေလဲရှိမှာပေါ့အဲဒီလိုအာယုန်နမိတ်တွေကိုကာမနမိတ်ကိုပြုထားတဲ့ကုသိုလ်ကံဖြစ်စေကုသိုလ်ကံအာယုန်နမိတ်ကာမနမိတ်ဖြစ်စေအဲဒီကံရင်စွမ်းကြောင့်အခုဘဝဖြစ်ရမယ်အခြေအနေမိဘတို့မိဘနေထိုင်ရာဌာနတို့ဘာလို့အဲဒီဥစ္စာတွေကိုမင်းမဲ့တယ်လို့မြင်လာတဲ့တော့ဒီကံကြီးက အဲ့ဒီအာရုံ၃မျိုးကာမကာကာမနမိတ်ရဲ့ဂတိနမိတ်ရဲ့၃မျိုး၃မျိုးမျိုးကိုနောက်ဆုံးဆွဲလန်းခဲ့အဲ့ဒီဆွဲလန်းခဲ့တဲ့အာယုံလေးကိုမရိစ္ဆေစိတ်ကလည်းအဲ့ဒီအာယုံအာရုံပြုပြီးဖြစ်တာပဲနောက်ဘဝင်နေဆိုတာလည်းပဲတစ်သက်လုံးဆက်ကဆက်ကပြည့်နေတာဒီစိတ်ပဲဒီအာယုံပဲတွဲပြီးတော့အစီမပြေပဲနဲ့ဆက်ကဆက်ကပြည့်နေတာကုသိုလ်ကအားကောင်းရင်အားကောင်းတော့ကြာရှည်စွာဖြစ်တယ်။ငယ်များ ပြစ်လိုက်တော့လက်တန်သွမ်းသလောက်လက်ကအဟုန်ပြင်းသလောက်ပြေးတယ်လို့ပဲလေးပြစ်လိုက်ရင်လည်းအဲဒီလေးကလေးစားတို့ညတို့ဟာအုံပြင်းသလောက်ပြေးတယ်လို့ပဲသင်္နတ်တို့အမြောက်တို့ဒါတွေပြစ်လိုက်လို့ရှိရင်လည်းအဟုန်ပြင်းသလောက်ပြေးအခုဒုံညာနေပါတယ်များရှိတယ်အဟုန်ပြင်းသလောက်သူကပြေးအဲလိုပဲဒါအဟုန်ပြင်းသလောက်ဒါကအသွမ်းရှိသလောက်စက်ကစက်ကဖြစ်တယ်အဲကြုတ်ကံအားနေတော့လည်းပဲ နာပိုင်းတော့ပေါ့ဆိုလဲရေပိုင်းတော့ဆိုလဲလာပိုင်းတော့ဆိုလဲနှစ်ပိုင်းတော့အနည်းနည်းစသည်တော့ကြာစီတာဒီကြီးတေးသွားတယ်ဒီလိုလည်းပဲ10နှစ်20 30 40 50 60 90 80ခုကလာဆိုရင်ဒီလောက်ပေါ့ဒီကံကောင်းရင်လည်း90 100 100ကျော်ဗက်တန်းကြည့်တဲ့ခါတုန်းကဆိုရင်1000 1000 1000သိန်းဒီလိုလည်းရှိတာပေါ့တော့နတ်တွေမှာဆိုရင် ဘယ်သူမှရင်နာနာပြေမှာပဲနှစ်ကိုးသားကြောင်သူကဖြစ်နေတာကိုလူကြီးရည်ရနှစ်ကိုးသားတောင်တခါတည်းဒီစိတ်ကြီးတက်ပြီးဖြစ်နေတယ်ဇမာရီကကဘာနဲ့ချီပြီးတော့ဖြစ်နေတယ်အဲဒီတော့ဒီဘဝကဗေဒနီကဆွဲလန်းခဲ့တဲ့အာယုန်လေးကိုဆွဲပြီးအာယုန်ပြုပြီးဖြစ်နေတဲ့စေဒါဘုံစိတ်ပေါ်ပြီးဘုံကဘဝဝင်ကဘဝရဲ့စိတ်ပိုင်းပဲ လူဘဝဆိုတာလည်းဒီစိတ်ကလေးတွေပေါင်းစပ်ပြီးတော့ဖြစ်နေတာကိုလူဘဝခေါ်တယ်လူဘဝရဲ့အစိတ်ပိုင်းလေးတစ်ခုတစ်ခုပဲစိတ်ကလေးတစ်ခုဟာဝင်စိတ်ကလေးတစ်ခုဟာလူဘဝရဲ့စိတ်ပိုင်းလေးတစ်ခုပဲနတ်ဘဝရဲ့စိတ်ပိုင်းလေးတစ်ခုပဲဇမဘဝရဲ့စိတ်ပိုင်းလေးတစ်ခုပဲအဲကြောင့်ဘဝင်ကဘဝင်စိတ်အဲ့ဒါကအိပ်ပျော်နေတဲ့အခါဖြစ်တဲ့စိတ်မျိုးအိပ်ပျော်နေတဲ့အခါဘာမှဒီခုဘဝအကြောင်းအရာတွေတော့မသိဘူး ရှင်းဘဝအကြောင်းအရာလည်းဘာအာရုံပြုနေတယ်လို့တော့ဒီလိုတော့မသိနိုင်ဘူး။ဒါပဲမဲ့လို့သူကအဲ့ဒီရှင်းဘဝကဒေဂန်ကြီးကဆွဲလန်းနေတဲ့အာရုံတစ်ခုကိုဆွဲလန်းပြီးဖြစ်နေတာပဲဝင်စိတ်တွေ။အဲ့ဒီလိုဝင်စိတ်တွေအစဉ်တိုင်းဖြစ်နေရကမျက်စိထဲအာရုံကျလာပြီတဲ့အရှင်းကျလာပြီ။ဒီကနေ့ကငယ်လေးကျလာတယ်လို့မျက်စိထဲအရှင်းကြီးလေးလာထင်လိုက်။အဲ့လိုထင်တဲ့အခါကလည်းဘဝင်အစဉ်ပြတ်သွားတယ် ဝင်စင်ပြတ်ပြီးတော့သင်ကျင်တဲ့စိတ်ဖြစ်လာတာဘာပါလိမ့်မလဲတော့ဒီမှာအိပ်ကျော်နေတော့အနိဗ္ဗာန်ဒုံတိုင်းနဲ့အတန်တို့ကလည်းကြာလာလို့ရှင်လှနိုးပြီးတော့ဘာပါလိမ့်သင်ကျင်လာလို့ပဲမျက်စီတွေကြာလာတဲ့အာယုံသင်ကျင်တဲ့အဝိဇ္ဇန်စိတ်ခေါ်တယ်မျက်စိနာနှာခေါင်းလျှာကိုယ်စိတ်အဲမျက်စိနာနှာခေါင်းလျှာကိုယ်ဆိုတဲ့ငါးတော်ရမှာသင်ကျင်တဲ့စိတ်က သင်္စဒွာရဝေဇာနာမည်ပေးကြတယ်သင်္စဒွာရငါးဒွာရမှာအဝေဇာနာစဉ်းနေတာပေါ့လေငါးဒွာရငါးဌာနကစဉ်းနေတဲ့စိတ်လို့ဆိုနာမည်ပေးထားပါစဉ်းနေတဲ့စိတ်ပါပဲနောက်ဒီကူးစဉ်းစားတဲ့အခါကာလမနောဒွာရကစဉ်းနေတဲ့စိတ်လေးကရှိတယ်သူကတစ်မျိုးမို့သူခွဲတယ်သူအသွမ်းတတ်တယ်တစ်မျိုးရှိလို့ခွဲတယ်စဉ်းနေတာချင်းတော့အတူတူပါပဲသူပါဘူးသူကအဲဒါနဲ့သူကတတ္တိနဲ့ရှိလို့သူကိုခွဲတယ် အဲဒီဆင်ញင်တဲ့စိတ်ကစပြီးတော့ဘာဘာလေးဆင်ញင်တဲ့စိတ်ကြီးဆင်ញင်ပြီးလို့ရှိရင်မြင်တော့တာပဲနောက်ကြားကြရှိတဲ့ကအတန်ဆုံးနဲ့ကြားတော့တာနာကြခြင်းနဲ့နာတော့နောက်ကတာနားမှာတော့မြင်စိတ်ကြားစိတ်နာစိတ်သာတိစိတ်စိတ်တိစိတ်အဲဒါလေးတွေလဲထည့်ရမှာပြီးတော့မြင်မြင်နဲ့ထိုက်တာမျိုးပြောမလို့မြင်စိတ်ကလေးဖြစ်လာမြင်စိတ်လေးကလည်းဖြစ်ပြီးကြောက်တော့တာပဲဥပတိပင်လူလူလေးပဲဘာမှကြားတာမဟုတ် မြင်ရတဲ့အာယုံကိုတကလက်ခံထားတယ်မှတ်တမ်းတင်ထားတဲ့သဘောမျိုးပေါ့မြင်ရတဲ့အာယုံလေးမှတ်ထားရဖြစ်ဖြစ်အဲဒါကိုရဘဝင်ဆင်းရင်မြင်ပြီးလင်းဆိုပြီးလက်ခံတော့သိလေးဘဝင်ကတော့ပြုစုနေတဲ့ကျွတ်တော့ဒီမောကြတဲ့သဘောဖြစ်တယ်အဲဒီကကိုဆင်မြင်တဲ့စိတ်နာဒီအစပြီးအရှင်းကိုအာယုံကြီးတဲ့စိတ်ဖြစ်လာတယ်အဲဒါကနိုးတဲ့သဘောဖြစ်လာတယ် မြင်တဲ့စိတ်ဖြစ်တယ်တဲ့အင်းကိုမြင်သွားတယ်။စင်ညာစင်ညာကဘာမှမမြင်သေးဘူးမြင်မဲနဲ့ရစင်ညာဘာပါလဲမြင်တယ်။မြင်သွားတယ်။မြင်ပြီးတော့လက်ခံတဲ့စိတ်ဖြစ်တယ်သုံးစိတ်ရှိတယ်။မြင်စိတ်တစ်ခုမြင်စိတ်တစ်ခုလက်ခံတဲ့စိတ်တစ်ခုသုံးစိတ်ရသွားတယ်။သုံးစမ်းသုံးပြသောတိတ်္တသောစိတ်သဏ္ဍာရာယုံအဲဒီလက်ခံပြီးတဲ့အာယုံကိုဆက်လက်ပြီးသုံးစမ်းတဲ့စိတ်ကောင်းသလားဆိုးသလားဘယ်လိုပါလဲအခါတည်းကသုံးစမ်းတဲ့သဘောပေါ်တယ် ဒါနဲ့ဒီကိန်းနဲ့ပါပဲသူကလည်းဥပတိရင်ဆိုဖြစ်ပြသွားတယ်အဲဒီကစုံစမ်းပြီးတော့ဆုံးဖြတ်တယ်ကောင်းတယ်မကောင်းဘူးဖြစ်ပြရပဲမုန်းကြရပဲဆွဆိုးကြရပဲညွန်ကြရပဲကြောက်ကြရပဲအဲဒီမျိုးကြရပဲစသည်ဖြင့်ပေါ်တယ်အကောင်းဆုံးပြီးဆုံးဖြတ်တယ်အဲဆုံးဖြတ်လိုက်တော့အဲဒီဆုံးဖြတ်တဲ့စိတ်ကလေဆုံးဖြတ်လိုက်တော့တခါလေဇောတွေဖြစ်လာဇောဆိုတာဉာဏ်နဲ့အုံနဲ့ပြည့်သွားတယ်လို့ပဲ alaye aiedladr aaalaha a ခုနှစ်ကြိမ်ဖြစ်တယ်ဆိုတာဆရာတော်ကခုနှစ်ကြိမ်ဖြစ်တယ်သောစိတ်ပြီးတော့သောစိတ်သတ်ငါမသတ်လို့သတ်ဆိုတာသတ္တခုနှစ်ကြိမ်လို့သောခုနှစ်ကြိမ်ဖြစ်ပြီသတ်ဆိုတာသတ္တပါဠိရသောစိတ်သတ်ကာယံလည်းရအောင်ကာယံဆိုလည်းအပန်းအပန်းကာယံမှာပဲဟိုသတ်ပုံကတော့အမှန်မှန်လိုက်လို့ကြည့်ရဘူးဒီမှာတတ္တနဲ့ပတ္တနဲ့မတတ်နိုင်ဘူးလေသောစိတ်သတ် ဒေါစိတ်ခုနှစ်ခုနောက်ပြီးတော့ဒေါဤအာယုံလိုက်ပြီးအာရုံပြုတဲ့စိတ်ကလည်းပဲတရားယုံစိတ်နှစ်ခုတဲ့အောက်မှာတရားယုံရပြုတ်ပြပါတယ်အဲအားမရသေးလို့ဇောလောက်တော့အချိန်မပြည့်ဘူးကနောက်ကလိုက်ပြီးတော့အာယုံခံတဲ့သဘောလေးကနှစ်ခုနှစ်ခုနှစ်ချင်းဖြစ်တယ်အဲဝိရိစိတ်ရှင်နေပဲဘယ်နှချင်းဖြစ်သွားတော့သင်ញင်ကတစ်ခုမြင်ကတစ်ခုလက်ခံကတစ်ခုသုံးခုနော်သုံးစားကတစ်ခုဆုံးဖြတ်တာတစ်ခု၅ခုရှိပါတယ် ဇောကသဆိုခုနှစ်ခုတနခုဖြစ်နေရတရားယံဒါယံကနှစ်ခုဆိုတော့14ခုပေါ့အဲစိတ်14ခုလားတဝိရှိတယ်ဒါယံပြီးလို့ချင်းဘဝင်နေပြန်ကြတော့အိမ်အိမ်မောကြတယ်လို့ပြန်ဖြစ်သွားတယ်ဒါရင်ဆိုရမယ်ဘဝင်စင်ရင်မြင်ပြီးလင်သို့ပြင်လက်ခံတို့သုံးစမ်းဆုံးဖြတ်သောစိတ်သာ မရတရားယုံသုံစမ်းဆုံးဖြာသောစိတ်သာမရတရားယုံ မြင်တဲ့ဝိသိကြဖို့ဒါတော့ဆိုရင်တော့ဟန်ကြတော့အဲဒီမှာတချို့ကလည်းခဏခဏကြားဖို့နဲ့တော်တော်ရင်းနှီးပါမယ်မျက်စိရဲ့အဆင်းကြလာတဲ့အခါအိမ်အိမ်မောကြနေတဲ့စိတ်မျိုးဝင်စိတ်ရှင်ပြသွားသည်ဝင်စိတ်ရှင်ပြတာနဲ့စိတ်နဲ့စိတ်ဖြစ်စိတ်နဲ့စိတ်ဖြစ်လာတာပါပဲဝင်စိတ်ဝင်စိတ်ကအားကောင်းပြီးထလာတဲ့သဘောပဲဟိုမှာအဲ့ရတဲ့အိပ်ကျော်ညာကနေပြီးတော့လူလွတ်ပြီးထလာတယ်လို့ပဲ ဝင်စိတ်ဆိုတာကအိပ်ကျော်နေတယ်လို့ဘာမှအင်အားမရှိဘဲနဲ့သူ့အာရုံနဲ့သူမင်းမျောနေတဲ့သဘောမျိုးဖြစ်နေတယ်အဲဒီကနေပြီးတော့အခုကြလာတဲ့အာရုံကိုယူမလို့ထလာတာဆိုလွန်လွန်လည်ပြီးထလာတယ်ဆင်ញင်တဲ့စိတ်ကစဖြစ်လာဘာပါလိမ့်ဆင်ញင်လိုက်တာနဲ့မြင်သွားတယ်သက်ကုရင်ခေါ်တယ်အဲဒုက္ခရာဝေဇံသက်ကုရင်အဲဒါသာသနာမယ်နဲ့ပြည်နေပြောလို့ခေါ်လို့ကောင်းတာပေါ့မသိလည်းပဲဒီဆင်ញင်တဲ့စိတ်ဖြစ်တယ်ပြီးရင်မြင်တဲ့စိတ်ဖြစ်လာတယ်ဒါလို့ဆိုရင် လုံလောက်တာပါပဲဒါပါပဲပါဠိနဲ့ပြောနေတာပဲတကူဉင်ပြောတယ်မြင်တဲ့စိတ်ကမထူးဘူးဒါတော့နာမည်လောက်ပဲအဲဒါဇာနဲ့ပင်နဲ့ပေါ်လို့သင်ကြားတာဒါတော့ပဲကြွားပါတယ်သိချောင်းမထူးအောင်မြင်တဲ့စိတ်ထုတ်သွားတဲ့အခါအဲဒီအာယုံလက်ခံတာမှတ်သားတာလေလက်ခံတဲ့စိတ်ဒီစိတ်လက်ခံပြီးတော့တခါသုံးစားမယ်ဟာပါလေဘယ်လိုဟာပါလေကောင်းတယ်နော်ဖြစ်ကြလားမုန်းကြလားညှို့ကြလား အဲသုံးလမ်းနဲ့စိတ်သုံးလမ်းစိတ်ချင်းသုံးသွားတဲ့နောက်ကျတော့သုံးဖြတ်လိုက်တယ်သုံးဖြတ်တဲ့ချောက်ဥထောခေါ်တယ်ဒီရပဲမုန်းစီရပဲညိုစီရပဲတကူသူသုံးဖြတ်တယ်ုံဒီတော်ဒီကာရအာယုန်တော်ဒီကာရဆိုသူနဲ့ဆိုင်တယ်သူကနေသုံးပြလိုက်ရသူကဖြစ်เสียသုံးပြရင်လောဘဖြစ်တော့မှာပဲဖြစ်တော့မှာနေတဲ့ပါမှုဖြစ်တော့ မုန်းစရာဆုံးပြရင်လည်းဒေါသတွေဖြစ်တော့မယ်ဒီမျိုးစရာဆုံးပြရင်လည်းသရာဆိုင်တဲ့ကုသိုလ်တွေဖြစ်တော့မယ်အဲဒါဇောတွေခေါ်တယ်လားဇောတွေအဲအကုသိုလ်ဇောကုသိုလ်ဇောအာမရလို့ဒီချိန်နဲ့အာမရလို့ထာကထာကခုနှစ်ချိန်ဖြစ်တယ်ဇောစိတ်သဇောစိတ်ဆုံးသွားတော့ဇောစိတ်ကအာအကောင်းဆုံးကိုအဲဒီမှာဇောစိတ်ကပထမဇောတဲ့ဒုတိယဇောကပူအာကောင်းတယ်ဒုတိယဇောတဲ့တတိယဇောကပူအာကောင်းတယ် တတိယဇောတဲ့သုဒ္ဓဇောကအားကောင်းဆုံးပဲသုဒ္ဓဇောပြီးတော့အချိန်နည်းနည်းကုန်သွားတော့မင်းသမာဇောကြတော့နည်းနည်းယော့သွားတယ်သတ္ထဇော၆ခုမြောက်ဇောကြတော့သာပြီးတော့ယော့သွားတယ်သတ္တမဇောကြတော့အချိန်ကြီးတော့ဖြစ်သွားပြီအားကုန်သွားပြီမာရဲဆိုလို့ရှိရင်အလုပ်လုပ်တဲ့ညီညီပေါက်တဲ့သင်္ခါဆိုတာညီကြီးပေါက်တဲ့လည်းများ ဆက်လာတယ်၄ချိန်တည်းအောင်ဆက်လာတယ်၄ချိန်ကနောက်တော့ချိန်ရော့ပြီးကျတယ်၅ချိန်၆ချိန်9ချိန်ကျတော့ပြေးရောအချိန်ကြီးတော့အဲဇောလို့ပြင်းပြင်းထန်ထန်ကိုမပြင်းနိုင်တော့ငွေငွေတက်လောက်ပဲအာယုံတော့မပြောက်ပြေသေးဘူးဒီအာယုံအာယုံပြုတ်ပြီးတော့ဒီကြီးကနှစ်ချိန်ထပြီးတော့ပြည်တယ်အဲ့ဒါတရားယုံပေါ်တယ်ဒါလေးကအာနေတဲ့ဖြစ်ဖြစ်နှစ်ချိန်ဖြစ်တရားဖြစ်ပြီးတဲ့နောက်တော့ဒီအာယုံကိုအာယုံပြုနိုင်တော့ပြန်ပြီးတော့အိမ်မောကြတော့တာအိပ်ကျော်တော့တာနဲ့တူတယ် ဒီကြောကလည်းပဲဝင်ကြတာအဲဒီကနောက်ဝင်ငါထပြီးတော့စဉ်းစားစိတ်တွေနှောင်းငါးနာဘကပါတဲ့ဝိရိစိတ်တွေပြုံးမှာပေါ်တဲ့ငါးနာမှာပါတဲ့ဆင်ញင်ကြားဆင်ញင်များနဲ့ဆင်ញင်ပြီးသောပြည့်တရားအောင်ပြည့်အဲသူကတော့သုံးစိတ်ပဲဝင်ငါထပြီးဆင်ញင်လိုက်သောခုနှစ်ကြိမ်တရားယုံနှစ်ကြိမ်ဒီလိုပြည့်တယ်အဲဒါပြီးနောက်တစ်ခါလည်းမြင်မြန်မာနောက်တစ်ခါကြားစရာရှိတယ်ကြားမှာပဲဒီလိုလက်ပြီးတော့ပြည့်နေတယ်အဲဒါအခုဖြစ်တာကတော့အသင်းမြင်နေဖြစ်ရုပ်ပင်စိတ်ရှင်မှတ်ပါတော့ အရှင်းမြင်တဲ့အခါမှာအခုပြောခဲ့တဲ့စိတ်14ချိန်ဟာဒီရုပ်ဖြစ်ပြင်တယ်အဲဒီထဲမှာအာယုံကအားနည်းလို့ရှိရင်တရားယုံမပါဘဲနဲ့ဇောတွေကြတော့တဲ့အရှိတယ်အာယုံကသိအားနည်းလို့မပြီးမသားလို့ရှိရင်ဇောတော်မရှိဘဲနဲ့ကြီးကသုံးဖြတ်ဆိုတာသုံးဖြတ်လည်းကောင်းမသုံးဖြတ်နိုင်ပါဘူးမသုံးဖြတ်နိုင်လို့ဇောမကြတာအဲဒါမရေမရစိတ်ကလေးနှစ်ချိန်လုံးညီလောက်ပြည့်ပြီးတော့ပြတော့တာလည်းရှိတယ်အဲဒါတွေကတော့သားပါတော့တာအသေးစိတ်အဲဒါ ပြည့်ပြည့်စင်ပြည့်စုံဆုံးနားလည်တော်ပါပြီသုသာဘဝင်ဆင်ခြင်းမြင်ပြီးလင်သို့ပြင်းလက်ခံတော်ုံစမ်းဆုံးဖြာသောစိတ်သာမရတရာယုံသင်မြင်လင်စိရောပင် သိစင်မှတ်ပါကုန်ရှင်းမြင်လင်းသိရောပင်သိစင်မှတ်ပါကုန်ရှင်းမြင်လင်းသိရောပင်သိစင်မှတ်ပါကုန် Thank you. သင်ကိုမြင်နိုင်မြင်နိုင်ဒီတိုင်းဖြစ်ပြီရဲ့လားအဲ့ဒီသင်မြင်ပြီးတော့စဉ်းစားတဲ့ဝိသိကလည်းနောက်ကတော့လိုက်လာတယ်ဒီဥပ္ပစဉ်ကမလို့ဒါပေမဲ့သင်မြင်တဲ့ခိုက်တံလေးတော့ဒီစိတ်14ချိန်ဖြစ်ပြီး14ချိန်မဖြစ်ရင်တော့တရားနှစ်ခုကျော့အဲ12ချိန်ဖြစ်တယ် တနေ့ချင်းရှင်မင်းနဲ့ဇောတောင်မပါလို့ရှိရင်တော့ဟိုကကမြင်မှကိုမသိဘူးမရင်မရနဲ့မြင်သလိုမမြင်သလိုလို့အဲဝိရဝါဒဖြစ်တဲ့ခါတွေမှာဇောမပါဘူးဘာမှမသိတတ်ဘူးသူကောင်ဒီဒီသားကမြင်သွားပြီဆိုရင်တရားယုံနှစ်ကြိမ်တိုင်အောင်ဖြစ်တယ်အဲဒါတော့မပြီးသားဘူးအဲတော့ပြီးတော့မြင်တော့မြင်သွားတယ်ဆိုလို့ရှိရင်ဇောတရားဇောခုနှစ်ကြိမ်အောင်ဖြစ်တယ်လေအဲဒါကဒီလိုဖြစ်နေတယ် ကြားရင်ကောဆိုအတူတူပဲကြားနာစားတိမြင်တူဤမှတ်သိသိဖြစ်ပုံကြားတဲ့အခါနာတဲ့အခါစားတဲ့အခါကြည့်ပြီးတဲ့အခါမြင်မှုဖြစ်ပုံနဲ့အတူတူပါပဲ၁၄ချိန်သိစဉ်ဒီတိုင်းပါပဲဒါဆိုရမယ်ကြားနာစားတိမြင်တူဤမှတ်သိသိဖြစ်ပုံကြားနာစားတိ မြင်သူဤမသိသိရှိကုန်ယာနံသာတိမြင်သူဤမသိသိရှိကုန် ကြားတဲ့အခါမြင်နေရမှာကြားတဲ့ယုံမှာပဲဟာဒါပါပဲဘဝင်စင်ရင်မြင်ပြီးနေတဲ့နေရာကြားလေးထဲလိုက်ယုံမှာဝင်စင်ရင်ကြားပြီးရင်သို့ပြင်းလက်ဆံလုံးစုံစမ်းဆုံးဖြတ်သောစိတ်သားနှစ်ရတရာယုံဒီတိုင်းမှာပဲအဲ့ဒါလေးထည့်ပြီးတော့အသိမြင်ရင်အပံကြားလင်ဟောကြတာအပံကြားလင်ဖြိုးပင်စိတ်ရှင်မပါကုန်ဒါပါပဲဟို မြင်ပြီးလင်လေးနေရာမှာကြားပြီးလင်နာပြီးလင်စားပြီးလင်ဖြည့်ပြီးလင်ဒါလေးပြင်းဆိုရုံနဲ့ဒီတိုင်းနဲ့အကုန်လုံးလည်းမှမြင်နဲ့တူသွားပြီ။အဲပြင်ပြီးတော့တခုနှစ်ခုတော့ဆိုကြည့်ကြမှာဘဝင်ဆင်းခြင်းကြာပြီးလင်သို့ပြင်းလက်ခံတော်သုံးသမ်းဆုံးပြသောစိတ်ဓာတ်ဒါတွေအကုန်လုံးတူတူပဲ။အဲနောက် ဆိုအောင်လို့စုံစမ်းဆုံးဖြတ်သောစိတ်သာမရတရာယုံအပန်ကြားလင်သိမြင်နေကြတာအပန်ကြားလင်သားတွေလဲထဲတယ်အပန်ကြားလင်သိရောပင်သိစင်မှပါကုန်ဘဝင်စင်ခြင်းနံပြီးလင် သို့ပြင်လက်ခံလုံးသုံစမ်းဆုံးဖြာသောစိတ်သာနရတရာယုံအနတ်နာလင်ဒီယောပင်သိစင်မပါကုန်ဘဝင်စင်ញံသာပြီးလင် စာဆိုတာရတာလေးပြီးတာကိုပဲဆိုလို့ဝါတာပြောတာလည်းမဟုတ်ဝင်စင်ခြင်းသာတိလင်သို့ပြင်လက်ခံတော်သုံးသန်းဆုံးဖြာသောစိတ်ပါမရတရာယုံသာတိဤလင် ဟုတ်တယ်ပြီးတာမဟုတ်သာတိသာတိသာတိသာသာသာသာလင်သားမှာပါပဲလို့အစာစားလင်จิตရောပင်စိတ်ပင်မပါကုန်ဘဝင်စင်ခြင်း ရှိပြီးလင်သို့ပြင်လက်ခံတော်သုံးသန်းသုံးဖြာသောစိတ်သာမရတရာယုံအတွေ့ရှိလင်ရှိရောပင်သိစင်မပါကုန် ဘာထူးလဲဆိုရင်လည်းမြင်ပြီးလည်းနေရကြားပြီးလည်းနားပြီးလည်းစားပြီးလည်းသိပြီးလည်းဒါလေးလည်းထည့်ုံတော့ပဲအစင်းမြင်လည်းနေရမှာလည်းအပန်ကြားလည်းအနတ်နာလည်းအရသာစားလည်းအရသာဆိုရင်လည်းဆိုပေါ်အရသာစားလည်းအဲပြီးတော့တွေ့ကြည့်လည်းဒါလေးတော့ပြင်လိုက်ရင်အကုန်လုံးဒူးဒူးပါပဲဝိသိစိတ်ဖြစ်ပုံလေအဲဒီ၅ဝိသိ၅မျိုးဖြစ်ပြီးတဲ့နောက်မှာစဉ်းစားစဉ်းနေတဲ့စိတ်ကလည်းနောက်ကလိုက်နေတာပဲမြင်ပြီးရင်စဉ်းစားလိုက်ကြားပြီးရင်စဉ်းစားလိုက်နားပြီးစဉ်းစားလိုက် အဲမြင်မြင်တဲ့ဝိသိဆုံးယုံနေတော့အဓိပ္ပာယ်ကောင်းမပေါ်သေးဘူးရုပ်ပုံရုပ်လုံးတွေမပေါ်သေးဘူးနောက်ကဆက်ပြီးစဉ်းစားမှရုပ်ပုံရုပ်လုံးတွေပေါ်လာတာတော့ဒါကြောင့်အဲဒါတွေဒုနုဝတ္တကနောသာဝိသိတွေခေါ်တယ်ဒုနုဝတ္တကအဲဒီမြင်မှုကြားမှုတွေနောက်ကလိုက်ပြီးတော့စဉ်းစားဆင်ခြင်တဲ့မနောတော်ရဝိသိတွေကြံတိဝိသိတွေပေါ့အဲဒါသင်ခြင်းပြီးခါဇောရတာကြံရာသိဖြစ်ပုံအဲဒီတော့ကြံတိတဲ့ ဝိသိဖြစ်တာကတော့သိသိပေါင်းဘယ်လောက်ဖြစ်တယ်ဆို၃မျိုးပဲဖြစ်တယ်သင်ញင်နာကတစ်ခုလောကတစ်ခုလောတစ်ခုဆို9ကြိမ်ပေါ့တရားယုံကနှစ်ခုအားလုံးစိတ်မျိုးအချင်း၃မျိုးပဲအကျဉ်းအားဖြင့်တော့လောက9ကြိမ်တရားယုံကနှစ်ကြိမ်ဆိုတော့ဒီမှာ9ကြိမ်ကြာသိသိကသင်ញင်နာနဲ့အားလုံး10ကြိမ်ရှိတယ်လို့သူကစိတ်10ကြိမ်ရှိတယ်အဲဒါစိတ်ကူးတဲ့စိတ်ကူးတဲ့အခါဖြစ်ဖြစ်မြင်ပြီးကြားပြီးတာတွေကြံကြံပြီးစိတ်ကူးတဲ့အခါဖြစ်ဖြစ်ဒီတိုင်းပဲဖြစ်တယ် စိတ်မျိုးသုံးမျိုးအပြင်အချင်း၁၀ကျိန်းအဲ့ဒါကိုသင်ခြင်းပြီးခါသောရတာအကျဉ်းရစိတ်ဖြစ်ပုံအဲဆိုရမယ်သင်ခြင်းပြီးခါသောရတာကျန်ရာစိတ်ဖြစ်ပုံသင်ခြင်းပြီးခါသောရတာ ရာစိတ်ဖြစ်ပုံသင်ញင်သီခာသောတတာကြံရာစိတ်ဖြစ်ပုံသောတတာ စိတ်ကူးဝိသီကစိတ်အမျိုး၃မျိုးဆင်ញင်တဲ့စိတ်ကတစ်မျိုးဇောကတစ်မျိုးဒရာမတစ်မျိုးအကျဉ်းအားဖြင့်တော့ဇောက9ကျင်ဒရာမ2ကျင်ဆိုတော့9ကျင်ဆင်ញင်တဲ့စိတ်နဲ့ဆိုရင်10ကျင်ကြီးတယ်အဲဒါစိတ်ကူးတစ်ခုဖြစ်ရင်10ကျင်ပဲစိတ်ကူးတစ်ခုဖြစ်ရင်10ကျင်ပဲအဲတရားယုံမပါလို့ရှိရင်တော့နှစ်ခုလုံးရင်7ကျင်တော့ရှိတယ်အနည်းဆုံးရှိရင်ရှိတယ်အဝိပဿနာရှိတဲ့အခါမှာလည်းပဲ10ကျင်နဲ့7ကျင်တစ်ခုခုပဲအားကောင်းတဲ့အခါမှာ10ကျင်ပဲအားမကောင်းတဲ့အခါမှာ9 အဲကြိတ်ကြိမ်ပဲနောက်ပိုင်းကျတော့ဝိပဿနာဉာဏ်ရင့်သန်လာပြီဆိုတဲ့အခါကျတော့တရားဥမပါဘူးတဲ့သူကနေသာဒုက္ခအနာတ္တလက္ခဏာလေးပြညတ်တွေအဲဒီလက္ခဏာလေးတွေအာရုံပြုမိတဲ့အခါကာလမှာတရားဥမပါဘူးတဲ့သူများသောဖြင့်တရားဥပါပါတယ်လို့အောင်းနေမှလိုက်တဲ့ဟာဒါဆဲကြည့်မယ်အောင်းတဲ့သဘောလေးစဉ်းမြင်တဲ့စိတ်ကတစ်ခု အဲဒီကုသိုလ်ဇောဝိပဿနာဇောတွေက9ကြိမ်ပေါင်းတယ်ဓမ္မတိတဲ့ဇောတွေ9ကြိမ်နောက်ကတရားဝင်2ကြိမ်အာရုံဆက်ရင်ရှိတယ်ဝိပဿနာရှိတဲ့ပုဂ္ဂိုလ်ကဒီနေ့အောင်တာမြင်လာတဲ့ဒီလိုပဲတစ်ခါတည်းကြည့်တယ်တစ်ခါတည်းမြင်သွားတယ်အောင်မယ်14ကြိမ်ပဲသင်နေမှာမသိဘူးဒါကမြတ်စွာဘုရားသာဝိဒညာနဲ့ပိုင်းခြားပြီးဟောထားတဲ့ဒေသနာရှင်တွေပဲအဲဒါတော့လည်းမသိနိုင်ဘူးခုမြင်နိုင်မြင်နိုင် တစိတ်သေးပဲတမြင်နဲ့အောင်မရတာပဲသင်္ညာလည်းမပေါ်ဘူးဒီထဲမှာอืมမြင်တာပဲပေါ်တာနောက်လက်ခံတာစဉ်းစားတာဆုံးဖြတ်တာဇောတွေကြနေတာတောင်ကြပဲပေါ်လိမ့်မှာတော့မပေါ်အဲနောက်ကနေပြီးတော့တခါစဉ်းစားတဲ့ဝိသီဆိုစဉ်းစားတာပဲပေါ်လာပဲအဲ့ဒီမှာလည်းပဲသင်္ညာရဲ့ဇောရဲ့တရားရုံနဲ့ဖွဲ့ပြီးတော့ဒီလိုမသိနိုင်ဘူးဒီချိန်ဒီချိန်ပဲသိတယ်ယူမှတဲ့အခါလဲဖောင်းနေပိန်နေထိုင်နေသိရဲ့ကိုယ်ရဲ့စတဲ့စသည်ဓမ္မဓမ္မမှာ ကုသိုလ်ဇောဝိတိသုံးမျိုးသုံးမျိုးဖြစ်တာပဲဆင်ញင်တဲ့စိတ်ကစတာပဲဇောကခုနှစ်ကြိမ်တရားကိုနှစ်ကြိမ်ဒါပြုပြီးတဲ့ဒီတိုင်းပဲနောက်တရားကိုမသားပါပဲနဲ့ဆင်ញင်တာနဲ့ဇောကခုနှစ်ကြိမ်နဲ့ဖြစ်ကြိမ်ဒီလိုလည်းဖြစ်တယ်ဒါအနည်းဆုံးဖြစ်ကြိမ်တော့ဖြစ်တယ်ဒါပေမဲ့လို့ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်ကဒီကြိမ်နဲ့သိတာပါပဲဘောင်းနာမှလည်းတစ်စိတ်ပဲဒိနာမှလည်းတစ်စိတ်ပဲကွေးတာမှသာနာမှတစ်စိတ်ကြီးပဲသိတယ် ဒါပေမဲ့လို့ဖြစ်စဉ်ကတော့အဲ့ဒါစိတ်တော့မကောင်းအနည်းဆုံးဖြစ်ဖြစ်ရှိတယ်အဲ့ဒါတက်တက်စဉ်းစားနေတဲ့အခါဖြစ်တာလည်းပဲဒီတိုင်းပဲဆင်ញင်ပြီးခါဇောတကားဆင်ញင်ပြီးတော့ဇောလည်းကြတာပဲတရားယုံလည်းကြတာပဲအဲဒီလိုဖြစ်နေတယ်မြင်ပြီးဆင်ញင်တာမြင်ပြီးတဲ့အခြင်းကိုပြန်ဆင်ញင်တာရှိတယ်ကြားပြီးတဲ့မှပြန်ဆင်ញင်တာရှိတယ်နာနာပြီးရဲ့အနံ့ကိုပြန်ဆင်ញင်တာရှိတယ်အရာသာစပြီးတော့ပြန်ဆင်ញင်တာရှိတယ် တွေ့ထိပြီးတာလေးတွေပြန်လှည့်ပြီးစဉ်းစားကြည့်တယ်အဲဒီစဉ်းစားတွေကဘုရားမြတ်လည်းဒီတိုင်းပဲစဉ်းကျင်ပြီးကဇောရတာတွေကဝိသိတ်မျိုး၃ကြိမ်ဉာဏ်အချင်း၁၀ကြိမ်အဲဒီဖြစ်နေတာဒါတွေလှည့်ဖြစ်နေတာပဲอืมဒီပြင်မရှိဘူးပုဂ္ဂိုလ်သတ္တဝါရဲ့လို့မရှိဘူးဒါပဲသူကမြင်တဲ့ဝိသီဖြစ်စဉ်းစားတဲ့နောက်ကစဉ်းကျင်ပြီးကဇောရတာအကျဉ်းအစိတ်ဖြစ်ပုံစံစဉ်းစားတဲ့ဝိသီတစ်ခုဖြစ်လိုက်ကြားတဲ့ဝိသီဖြစ်လိုက်စဉ်းစားတဲ့ဝိသီဖြစ်လိုက်နာမ်တဲ့ဝိသီဖြစ် စဉ်းစားတဲ့ဝိသိဖြစ်စားသီးတဲ့ဝိသိဖြစ်စဉ်းစားတဲ့ဝိသိဖြစ်သိသိတဲ့ဝိသိဖြစ်နောက်ကစဉ်းစားတဲ့ဝိသိကနောက်ကလိုက်လာအဲလွတ်သက်တဲ့စဉ်းစားနေတာတွေလည်းရှိသေးတယ်မြင်လာကြတာမှုသေးမယ်နဲ့ပဲတဲ့စိတ်ကူးပြီးတော့ဟုတ်လားမြင်လာကြတာလည်းမဟုတ်သက်သက်စိတ်ကူးနေတာတွေရှိတယ်အဲဒီလိုပါလေအခုကျွတ်မှနေတဲ့ဟာတွေလည်းပဲဒါသက်သက်စိတ်ကူးမျိုးပဲတော့ င်ကျင်ဆင်ကျင်တဲ့အာဝေဇန်စိတ်နောရဝေဇန်ခေါ်တယ်။တက်တဲ့စဉ်းစားတာကနောရဝေဇန်နဲ့ဆင်ကျင်ကြီးခါဆိုတဲ့နောရဝေဇန်နောရရမှာတက်တဲ့စဉ်းစားတာကြည့်လို့နောရဝေဇန်ပြီးတော့ဇောခုနှစ်ကြီးဒရာနှစ်ကြီးအဲဒီလိုဖြစ်တယ်။အဲဒါနားလည်တော့ပါပြီ။ဒါဝိရိသိဖြစ်ပုံကနားလည်တော့ပြီ။ဒါသိကျင်နေပြီ။အဲဒီထဲမှာဇောက အကုသိုလ်သောတွေလောဘသောဖြစ်တဲ့ကရှိတယ်ဒေါသသောဖြစ်တဲ့ကရှိတယ်မောဟသောဖြစ်တဲ့ကရှိတယ်အဲကုသိုလ်သောဖြစ်တဲ့ကရှိတဲ့ယ ahanan ပုဂ္ဂိုလ်မှာဆိုကရိယာသောဖြစ်တဲ့ကလည်းရှိတယ်လောဘသောဒေါသသောမောဟသောပုံမျိုးကုသိုလ်သောတမျိုး၄မျိုးယ ahanan မှာကရိယာသောကုသိုလ်နဲ့ကရိယာကလားတူတူပဲယ ahanan မှာတော့ကရိယာသောခေါ်တယ်ကုသိုလ်ခြင်းသောတာပန်တရားကအနာဂတ်ပုဂ္ဂိုလ်တွေမှာဖြစ်တာကတော့ကုသိုလ်သော ကျိုးပေးတတ်တယ်လို့ညာနာကြတော့အကျိုးမပေးတော့လို့ကရိယာသောခေါ်တယ်အတူတူပဲဘာမှမတူဘူးဒီကုသိုလ်သောနဲ့ကရိယာသောကလည်းမျိုးဝချင်းတူတော်ကသူ့တော်မဟုတ်အဲဒီလိုဖြစ်တယ်အဲဒီစိတ်တွေပဲလှည့်ဖြစ်နေတာပဲဒီကနေ့ကြလည်းဒီလိုပဲဒီကနေ့အာယုန်တွေသင်ញင်တဲ့သင်ញင်တဲ့စိတ်ဖြစ်မရဏသနာဇောဆိုတာအဲဒီကြတော့၅ချိန်ဖြစ်တော့စိတ်ကအာနေပါတော့ခုနှစ်ချိန်မဖြစ်ဘူးအဲဒီအချိန်ရော့သွားတယ် ဒီကနိဒာမဟုတ်သေလူမျောဝဖြစ်နေတဲ့အထာကာလတွေမှာလည်းအဲဒီလိုပဲခုနှစ်ကြိမ်နဲ့ရှိမှ၅ကြိမ်ပဲရှိတယ်ဆိုတော့အနေသွားတယ်။နောက်ကတရားယုံဖြစ်တရားယုံဖြစ်ပြီးတော့အဲဒီမှာသုရိစိတ်ဝင်စိတ်လေးတွေပေါ်တယ်ဝင်စိတ်တင်ပြည့်နေတယ်ပြည့်ပြည့်တယ်အဲဒီကြိမ်ဖြစ်ပြီးနောက်တစ်ကြိမ်ဖြစ်ရင်တော့ဘဝင်ချပြီးတော့သုရိစိတ်လို့ခေါ်တယ်။တရားယုံနောက်ကဘဝင်ဒီနဲ့နဲ့သိသွားလို့ရှိရင်တော့တရားယုံနောက်သုရိဆိုပြီးတော့ဒီလိုလဲကြည့်တယ်။ရုပ်ပုဂ္ဂိုလ်မှာတရားယုံတော့မကြဘူးဇောငါးကြိမ်ပြီးတာနဲ့ ပဝင်ကြပြီးတော့သူတိကြတော့လည်းရှိတယ်ဒါမျိုးဒီလိုနည်းနည်းပါးပါးကွဲတာလည်းရှိပါတယ်သဘောအချင်းကူတူတူပဲဒီတိုင်းပဲသဘောအလုံးရဲ့စိတ်ဖြစ်စဉ်တွေကဒီတိုင်းစဉ်းစားလိုက်ရင်ပေါ်နေရသဘောပေါက်တော့ပါရင်နားလည်ပါအဲဒီတော့ဒီနေ့အသေးစိတ်ခွဲဝေရလိုလာတယ်ဒီစိတ်ခွဲဝေရအစိတ်ပိုင်းများတာကဇောကအများဆုံးသိညာတွေကသိနေကြတာဇောကိုရှိဥစ္စာတွေကတရုပ်ထုတ်လာတယ်ဇောဆိုတာဘယ်လိုအားလုံးဆိုကာမဇောရှိတယ်မဲကု သံသောတွေရှိတယ်။ဒီကြည့်တာကတော့လူဘုံကပုဂ္ဂိုလ်တွေပြီးနေတာကာမသောတွေပြီးနေတာပါပဲ။မဲကိုသောတွေဆိုတာကတော့ဇာရတဲ့ပုဂ္ဂိုလ်တွေမှပြီးနေဇာမရတဲ့ပုဂ္ဂိုလ်တွေမှဒါကတော့မပြီးနိုင်ပါဘူး။ဒါကြောင့်ကာမသောတွေရှိဥစွာကြတယ်ကာမသောစိတ်များခေါင်းတတ်တယ်။ကာမသောစိတ်ဆိုတာ29ပါးရှိတယ်။ဒီကုဏဒိန္ဒသု30လို့ခေါ်တာကသာသာဝါရသူရောနေတဲ့30 ကျန်တဲ့၉ခုပါပဲအဲဒါအကုသိုလ်က12ခုကုသိုလ်က6ခုအဲကရိယာကလည်းကုသိုလ်လိုပဲ6ခုနောက်တစ်ခုလည်းပဲကရိယာတစ်ခုကိုပါလေကရိယာက9ခုအဲဒါပဲအကုသိုလ်10နည်းနဲ့ကုသိုလ်6ခုနဲ့ပေါင်း20ကရိယာ9ခုဆိုတော့29ဒါပဲကာမဘုံများခြင်းဖြစ်နေတဲ့ဇောရီကဒါပဲမြင်ပြီးဇောခုနှစ်ကြိမ်ကြားပြီးဇောခုနှစ်ကြိမ် သက်သက်စဉ်းစားပြီးလောကုဏ္ဏရှင်ဆိုတာတွေကဒီကာမဇော29ပါးကြီးရဲ့ပဲအဲ့ဒါတွေပြင်းတယ်အဲ့ဒီဇောတွေမှားရအောင်လို့လေအာကုသမေကုလိုရှိအပြည့်ကောင်းကျိုးပေအာကုသိုလ်ဇောက12ခုရှိသည်အောင်နာမှာ12ခုလည်းဝေဘာနာတယ်မှာကုသိုလ်ဇောက6ခုရှိသည် အပြစ်ကိုလည်းပေးရသည်ကောင်းကျိုးကိုလည်းပေးရသည်အစဉ်တိုင်းဟကြရမယ်အကုသိုလ်စနစ်ကအပြစ်မကောင်းကျိုးကိုပေးပြီးဆိုကျိုးပေးတာပေါ့ကုသိုလ်ရှိခုကကောင်းကျိုးကိုပေးပြီးဒီလိုအစဉ်တိုင်းရှင်ပြီးတော့ကြွရမယ်อืมသက်ကမယောဇနာတဲ့ပါဠိမှာရှင်တိုင်းအကုသိုလ်နဲ့အပြစ်ပေးပြီးကုသိုလ်နဲ့ကောင်းကျိုးပေးပြီးဒီလိုအစဉ်တိုင်းဆက်ပြီးတော့ကြွရမယ်ဆိုင်ဆိုရမယ် အကုသနိကုသိုလ်ရှိအပြစ်ကောင်းကြိုးပေအကုသိုလ်အကုသနိအကုသနိကုသိုလ်ရှိအပြစ်ကောင်းကြိုးပေအကုသနိကုသိုလ်ရှိအပြစ်ကောင်းကြိုးပေ အကျိုးပေးရတယ်ကုသိုလ်ဆိုတာကောင်းသောအကျိုးပဲကုသလနာဝိဇ္ဇဒုက္ခဝိပါကလက္ခဏာကုသိုလ်ဆိုတာအပြစ်ကင်းတယ်သူဖြစ်နေတဲ့အခါလည်းအပြစ်မရှိဘူးကုသိုလ်တရားဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တရားနာတဲ့ကုသိုလ်တရားဟောတဲ့ကုသိုလ်မဟာမပြည့်မရှိဘူးဘေးကပုဂ္ဂိုလ်ကဲရစရာမရှိဘူး။တန်ချင်းစင်ကြယ်တဲ့စိတ်ပဲ။အဲဒါအကျိုးလည်းပဲပေးလို့ရှိရင်အကျိုးပေးတဲ့အခါကျတော့အကြောင်းညင်သူကအကျိုးပေးတယ် ကြောင်းမညီညွတ်ရင်လို့ရှိရင်လည်းအာအကျိုးမပေးသေးပဲနေတဲ့ခါလည်းရှိပါတယ်အကြောင်းညွှန်တဲ့ခါကျအကျိုးပေးတယ်သိပင်များလိုပဲသိပင်များစိုက်တာပင်တိုင်းပြီးတာတော့မဟုတ်ဘူးသူကအကြောင်းညွှန်တဲ့ခါမှပြီးတာစိုက်ပြီးပြီးရင်ပဲပြီးနေမှတော့မပြီးဘူးဆိုရင်းကျက်လို့ဇာတိဥရုနဲ့သင်သင်မှပြီးတာမရင်းကျက်သေးရင်ပြီးအောင်လို့ဘယ်နဲ့မှမတတ်နိုင်ဘူးရင်းကျက်ပေမဲ့လည်းပဲဇာတိဥရုမိုးတို့ရေတို့လေတို့သင်သင်မှသင်မသင်ရင်သူမပြီးနိုင်ဘူးကိုယ်ရပါလေစားတိုင်းလည်းမပြီးနိုင်ဘူး အဲလိုပဲကုသိုလ်ကအကျိုးပေးတယ်ဆိုတာလည်းသူအကြောင်းညွှန်တဲ့ကအကျိုးပေးတာအကုသိုလ်လည်းဒီတိုင်းပဲအကုသိုလ်လည်းအကုသိုလ်လည်းအကျိုးပေးတာမဟုတ်အကြောင်းညွှန်တဲ့ကအကျိုးပေးတာအကြောင်းမညွှန်လို့အကျိုးမပေးသေးရင်မပေးဘူးလို့တော့မအောင်မရဘူးတနေ့တစ်ချိန်ကျသူအကြောင်းညွှန်တဲ့ကအကျိုးပေးမှာပဲသူကအကုသိုလ်တွေကုသိုလ်တွေကအကျိုးမပေးဘဲနဲ့လုံးဝအလိုလိုပကြောက်သွားတာမရှိဘူးတဲ့ အာကုသိုလ်တွေရှိနေတဲ့နဲ့ကုသိုလ်တွေမြူဝဲနေလို့အာကုသိုလ်ကအကျိုးပေးခွင့်မရဘဲနေတဲ့ကျိုးပေးပြန်လည်းပဲကြီးကြရဲ့ကျိုးပေးဘူးသက်သာခွင့်ရဒါတော့တော့ရှိတယ်။လုံးလုံးတော့ပကြောက်မသွားဘူး။အကြောင်းညွှန်တဲ့ခါကျရင်ဒီအာကုသိုလ်ကထပြီးကျိုးပေး။အာကုသိုလ်အားကောင်းတော့ကျိုးပေးနေတော့နဲ့ကုသိုလ်ကအကျိုးမပေးဘဲနဲ့နေတာလည်းရှိတယ်။နောက်အကြောင်းညွှန်တဲ့ခါကျရင်ကုသိုလ်ကထအကျိုးပေးတာပဲ။လုံးလုံးတော့ပကြောက်မသွားဘူး။အဲကြောင့်ကုသိုလ်တရားအကြောင်းညွှန်တဲ့ခါအကျိုးပေးရင်ကောင်းကျိုးပေးတယ်။အဲကုသလအနာဝိဇ္ဇဒုက္ခဥပါလက္ခဏာ ကုသလာကုသိုလ်တရားတို့သည်ယနဝိဇ္ဇဒုက္ခဥပါလက္ခဏာအပြစ်မရှိခြင်းကောင်းကျိုးကိုပေးခြင်းသဘောရှိကုန်၏အပြစ်မရှိတဲ့တရားအကုသိုလ်ပဲကောင်းကျိုးပေးတတ်တဲ့တရားအကုသိုလ်ပဲကုသိုလ်ဆိုတာကောင်းကျိုးပေးတတ်အဲဒါကြောင့်ကုသိုလ်ရှိခုကကောင်းကျိုးပေးတတ်သည်ကောင်းကျိုးပေးတတ်တဲ့တရားကုသိုလ်ပဲကုသိုလ်စိတ်ရှိခုရှိပြီအကုသိုလ်က12ခုရှိပြီမကောင်းကျိုးပေးတတ်တဲ့အပြစ်ဆိုတာမကောင်းကျိုးပဲ ပါဝိဇ္ဇဒုက္ခဥပါဒလက္ခဏာပါဝိဇ္ဇအပြစ်ရှိတယ်တဲ့အကုသိုလ်ဆိုသူဖြစ်ကြတဲ့ကမကောင်းတာပဲရတာသိုးတဲ့စာများစားမိတယ်လို့အဲစားရတဲ့ကသူကပူစပ်ပြီးတော့ပူစပ်ခါပြီးတော့ခံရခဲ့တယ်နောက်လူနဲ့မတည့်လို့ရှိရင်အဲ့ဒီစာက စိတ်တော့ဖြစ်ပြီးတော့ဒုက္ခပေးတယ်မကြမ်းမှပြည့်စည်ရတဲ့ကြောင်းမျိုးလို့ရှိရင်ဒီမသိသေးတဲ့သိသေးတဲ့အဲ့လိုပဲအကုသိုလ်တရားသူဖြစ်ကြတဲ့ကမသက်သာတော့ဘူးသူကဖြစ်ကြတဲ့ဝင်ဝင်ချင်းစောင့်နေတယ်ဆိုသူစုရနာလို့ပဲလောဘဒေါသမောဟတွေနဲ့ဖြစ်ရတာကိုသူဖြစ်ကြတဲ့ကမကောင်းတဲ့တရားတွေညှဉ်းနှွမ်းသွားတာပဲစိတ်တွေညှဉ်းနှွမ်းသွားတယ်။နောင်ကျိုးပေးတဲ့အခါလည်းမကောင်းကျိုးပေးရတယ်။အဲဒါကြောင့်မို့အပြစ်ကောင်းကျိုးပေးတယ်။

တဏှာလေးလောက်ခွဲယုံနေကြည့်တယ်အာဟုဇဏေကုသိုလ်ရှိအပြည့်ကောင်းညိုပေးယဟနာမှာကိရိယာကိုပြကျုံးပေးယဟနာမှာကိရိယာခေါ်တယ်တဲ့ကုသိုလ်ရှိခုကကုသိုလ်စိတ်မျိုးပါပဲယဟနာဖြစ်တော့ကိရိယာလို့ခေါ်တယ်ရှိခုပါပဲဒါပေမဲ့လို့ဒီကိရိယာတစ်ခုတည်းပူရှိရတဲ့အောင်သားကြတော့ပါလိမ့်မယ်ကျုံကျုံတဲ့ယဟနာများကျုံတဲ့စိတ်ဆိုတာအမျိုးရှိတယ်အတိတုပ္ပခေါ်တယ်ပါဠိလိုအဲဒီကိရိယာတစ်ခုပါတဲ့ကိုယ်ဝိရှိတယ်သူကတော့ အကျိုးမပေးရတဲ့တရားကောင်းတဲ့အကျိုးလည်းမပေးဘူးဆိုးတဲ့အကျိုးလည်းမပေးဘူးသိရမယ်ယဟန္တာမှာကရိယာကိုပြအကျိုးမပေးယဟန္တာမှာကရိယာကိုပြအကျိုးမပေး မှာဖြစ်တဲ့ကရိယာစိတ်ဆိုတာကိုယ်ဝရှိရဲ့သူကအကျိုးမပေးရတဲ့သဘောတည်းကရိယာဆိုတာပြုမှုပြုမှုသာဖြစ်ပြီးအကျိုးပေးဘူးပြုမှုမျှပဲသိက္ခာကြည့်ုံများပဲညာနာများမှာကိုယ်မူရာတွေပြုမှုဒီစိတ်ကိုယ်ကူတွေကတစ်ခုခုနဲ့ပဲများသောအားဖြင့်စစ်ခုနဲ့ပြုနာပါပဲဟိုအဘိဓုပ္ပအဲ့ဒါလေးယုံနာလေးတစ်ခုခြံထားပြီးတော့ဉာဏ်နဲ့စစ်ခုနဲ့ပဲကုသိုလ်လိုပါပဲ

ဘုရားရှိခိုးတဲ့အခါဖြစ်တဲ့ကုသိုလ်စိတ်နဲ့ဉာဏ်နာပုဂ္ဂိုလ်ဘုရားရှိခိုးတဲ့အခါဖြစ်တဲ့စိတ်ဟာအတူတူပဲဟိုကအကျုံးပေးတာသူ့ကိုကရိယာလို့ခေါ်တယ်သဘောအချင်းတော့မတူဘူးဘာမှမတူဘူးအဲဘုရုဇင်ကပုဂ္ဂိုလ်ပုဂ္ဂိုလ်ဟာကောင်းစေလိုသောစေတနာနဲ့သွားလာလှုပ်ရှားနေတယ်ဉာဏ်နာပုဂ္ဂိုလ်လည်းပဲသွားလာလှုပ်ရှားနေတယ်ဉာဏ်နာတော့ကောင်းစေလိုစေတနာ မကောင်းစီလို့စေတနာရလို့မရှိဘူးကောင်းစီလို့စေတနာတစ်မျိုးတည်းပဲရှိတယ်အဲဒီမှာအဲဒီသွားတော့လူကျမ်းနာအတူတူပဲအဲရဟနာတော့ကရိယာခေါ်တယ်ကျုံးပေးတာလို့ပုရုဇဉ်ပုဂ္ဂိုလ်ကစိတ်ကောင်းလုံးကောင်းနဲ့ပြောဆိုတဲ့စကားတိုင်းစကားတိုင်းဟာကုသိုလ်စိတ်နဲ့ပြောတယ်ဉာဏပုဂ္ဂိုလ်မှာပြောဆိုရင်ပြောဆိုရင်ကရိယာသိနေပြောတယ်ကရိယာသိခေါ်တယ်အတူတူပဲဒီစကလုံးနဲ့ဒီသားမဲမတူဉာဏမဖြစ်ခင်ကဆိုပါတော့အနာဂံဖြစ်နေအဲတရားဟောတယ် လုံတိုင်းလုံတိုင်းကုသိုလ်စိတ်ကြောင့်ဖြစ်တယ်ကုသိုလ်စိတ်နဲ့ဟောတာပဲအဲဒီလိုဟောနေရင်ပဲရဟနာဖြစ်သွားတယ်ဆိုတော့နောက်ပိုင်းဟောတဲ့တရားစကားတွေမှာကုသိုလ်မဟုတ်တော့ဘူးကရိယာနဲ့ဟောတယ်ဘာအထူးတော့ဆိုစိတ်ဖြစ်ပုံချင်းအတူတူပဲအတန်ထွက်ပုံနဲ့အတူတူဘာမှမတူရဟနာဖြစ်တဲ့အခါတန်ခါကြော့သွားတယ်ဘာဒီလိုမရှိဘူးအတူတူပါပဲမဟုတ်ဘူးသို့တော်လည်းပုရုဇဉ်အဲပုရုဇဉ်သစ္စာဖြစ်အနာငါဖြစ်တုန်းက ဖြစ်တဲ့ကုသိုလ်တွေကအကျိုးပေးတတ်တယ်။ဒါနာဖြစ်ပြီးတဲ့နောက်ပိုင်းမှာတရားဟောပြောနေတဲ့စိတ်ကြစိတ်တွေကြောင့်ဘာအကျိုးမှတော့မပေါ်တော့ဘူးလားအကျိုးမပေးနိုင်တဲ့သဘောရှိတယ်ကြောင့်ယန္နာမကိယာကိုရကျုံပေးယန္နာမဖြစ်တဲ့ကရိယာစရာကိုယ်ရှိသည်အကျိုးမပေးရတဲ့သဘောတွေပဲအဲ့ဒါဒီကအကု7နှစ်ကုသိုလ်8ဆိုတော့20 29နဲ့ပေါင်းတာ29ပေါ့ဒါ တစ်ခု30လို့ခေါ်တယ်30မှာတစ်ခုညော့နေတယ်ကာမဇောမျိုး29ဖြေရုပ်ကျေလာပြီအသေးကမြင်ပြီးရင်အဲလက်ခံစုံစားဆုံးဖြတ်ပြီးဇောရှိတယ်ဆိုတာဒီဟာတွေပဲလူချင်းစရာကောင်းတယ်ဆိုရင်လောဘဇောဖြစ်မှာပဲဒီလိုစရာကောင်းတယ်မုန်းစရာကောင်းတယ်ဒေါသဇောဖြစ်မှာပဲဒီမျိုးစရာကောင်းတယ်ဆိုလို့ရှိရင်သရပြရနဲ့ကုသိုလ်ဇောဖြစ်မှာပဲညာနာဆိုလို့ရှိရင်တော့ကရိယာဇောဖြစ်မှာပဲလားအဲ့ဒီဇောတွေ 29ခုရှိတယ်တဲ့ဖြူရိုးကတော့ဖြူရိုးဖြစ်စဉ်နဲ့အသေးစိတ်ပြောနေမယ်ဆိုကြည်ကြီးပြောကြရှိပါတယ်။ဒါကြောင့်ဖြူရိုးကျဲလာတယ်ဆိုရမယ်ကာမသောမျိုး29ဖြူရိုးကျဲလာတယ်ကာမသောမျိုး29ဖြူရိုးကျဲလာတယ် အာမဇောညို29ပြည့်ရိုးကျယ်လာသည်အာမဇောညို29 ဆိုတဲ့နေရာကာမသော29ခုတည်းကတစ်ခုခုကိုဆိုသည်ပုထုဇဉ်ဆိုရင်အဲကုသိုလ်နဲ့အကုသိုလ်20တည်းကတစ်ခုခုဖြစ်မှာပေါ့လောဘဒေါသမောဟဒီတဲ့ကအကုသိုလ်သောပေါ့ဒီလိုမဟုတ်ဘဲနဲ့ဆိုလို့ရှိရင်ကုသိုလ်သောပေါ့ဒါနသီလတွေစသည်ဖြစ်တဲ့ကကုသိုလ်သောသောတာပန်တရားကနာဂံလည်းဒီလိုပဲသူအကုသိုလ်သူတို့မှတော့နည်းသွားတယ်အကုသိုလ်12ခုမဟုတ်ဘူးရော့ရော့ရော့သွားတယ်ဒါတော့ပဲတူတယ် ကုသိုလ်ကတော့ရှိခုပါပဲညာနာပုဂ္ဂိုလ်စဉ်ကရိယာသောပုဂ္ဂိုလ်တွေကတခုဖြစ်ပြီးအဲဒီထဲမှာပြုံးတဲ့စိတ်တွေကတခုရှိတယ်အဲဒါလေးနှုတ်ထားပြီးညာနာရှိခုကတော့လူလူပါပဲကုသိုလ်စဉ်တကားတွေဖြစ်တဲ့ကုသိုလ်စဉ်မျိုးပါပဲအဲဒါကာမဇောဇု29သိရပြောခဲ့တဲ့ဇောစိတ်သဆိုတဲ့နေရာဖြစ်တတ်တဲ့စိတ်တွေလို့ဆိုလို့ရတယ်အဲဒါအကုသိုလ်စိတ်12ခုဆိုတာဘယ်လိုဟာတော့အကုသိုလ်အကု12ဆိုတာတရုပ်အပပေါ်လား လောရှိတော်နှင့်မောလီနှင့်ဆင်းနှင့်အကုမီအဲသာသာမြည်နေဆိုရင်လောဘမှုစိတ်ကဖြစ်ခုတယ်လောဘမူလရှိတယ်လောဘမြည်ရင်းရှိတဲ့စိတ်လောဘအရင်းခံရှိတဲ့စိတ်ဒေါသမူလစိတ်ဒေါသမူစိတ်ခေါ်တယ်ဒေါသအရင်းခံတဲ့စိတ်မောဟမူလစိတ်မောဟအရင်းခံတဲ့စိတ်အဲဒါလောလောဘမူစိတ်၈ခုဒေါသမူစိတ်၂ခုမောဟမူစိတ်၂ခုအဲဒါသာဝရနဲ့ သာဝရနဲ့မကြွရင်လည်းလောဘစိတ်ဒေါသစိတ်မောဟစိတ်ဆိုလည်းပြီးပါတယ်ဒီလိုလည်းရတာပါပဲလောဘစိတ်လောဘနဲ့ရှင်တဲ့စိတ်ပေါ့ဒေါသစိတ်ဒေါသနဲ့ရှင်တဲ့စိတ်မောဟစိတ်မောဟနဲ့မှရှင်တဲ့စိတ်ဒါလည်းရပါတယ်အဲ့ဒါကတော့လူတိုင်းပြောလို့တယ်လောဘမူတို့ဒေါသမူတို့မောဟမူတို့ကသာဝရတွေတိတိကျကျပြောဖို့တဲမလို့လောဘစိတ်ဒေါသစိတ်မောဟစိတ်ကတော့အာရတဲ့သံတတ်တဲ့ပုဂ္ဂိုလ်လည်းပြောနေတာပဲလောဘစိတ်တွေဖြစ်နေတယ်ဒီလိုလောဘများလောဘစိတ်တွေဖြစ်နေတယ်ဒေါသစိတ်တွေဖြစ်နေတယ်တို့ပြောနေရတာပဲဒါတော့ လောဘစိတ်က6ခုဒေါသစိတ်က2ခုမောဟစိတ်က2ခုဟော7ခုတွေပါတယ်ဒါပဲဆိုင်ဆိုရမယ်လောရှိဒေါနှစ်မောလီနီဒီနေ့အကုန်လောရှိဒေါနှစ်မောလီနှစ်တနေ့အကုန်မီလောရှိဒေါနှစ် မောလဲနှင့်သင်နှင့်အကူမီတော်ရှိတော်နှင့်မောလဲနှင့်သင်နှင့်အကူမီ စိတ်ရှိခုဒေါသစိတ်နှစ်ခုမောလဲနှစ်ဆိုတော့မောဟစိတ်ကလည်းလောဘလိုပါပဲနှစ်ခုပဲလို့လဲတာတော့ပေါင်းနေတာတော့သူလည်းနှစ်ခုပဲလို့အဲဒါဆယ်နှစ်ခုရှိပြီအဲဒီဆယ်နှစ်ခုထဲမှာလောလောဘစိတ်ရှိခုကဘယ်လိုပြုခွဲရမလဲဆိုတော့ဝမ်းသာတဲ့စိတ်ကတစ်မျိုးဝမ်းမသာတဲ့စိတ်ကတစ်မျိုးဆိုတော့နှမျိုးရတော့ကဝမ်းသာတဲ့စိတ်မှလည်းဒိဋ္ဌိနဲ့ရှင်းသားကတစ်မျိုးမရှင်းသားကတစ်မျိုးဆိုတော့ဒီက ဝမ်းသာတဲ့စိတ်ကနှစ်မျိုးဖြစ်တယ်ဝမ်းမသာတဲ့စိတ်ကလည်းဒိဋ္ဌိနဲ့ရှင်းတာမရှင်းတာနှစ်မျိုးဆိုတော့အလုံး၄မျိုးရပါအဲဒီ၄မျိုးထဲမှာအဲဒီ၄မျိုးထဲကစိတ်တစ်ခုတစ်ခုမှာတိုက်တွန်းလို့ဖြစ်တာလည်းရှိတယ်မတိုက်တွန်းမနဲ့သူ့လိုလိုဖြစ်လာတာလည်းရှိတယ်အဲသူများကတိုက်တွန်းလို့ဖြစ်တယ်ကိုကအားပေးတိုက်တွန်းလို့ဖြစ်တယ်တိုက်တွန်းမှုရှိလို့ဖြစ်တာလည်းရှိတယ်မတိုက်တွန်းမနဲ့ဖြစ်တာလည်းရှိတယ်၄ခုရှိတော့၈ခုရပါတယ်ဒါပါပဲသူကဆွဲလို့လွယ်လွယ်ပါပဲ။ ဇာရီနဲ့ကျမ်းဂန်တွေဝါဟာရတွေနဲ့ဆိုတော့ထက်တယ်သောမနတာသဟာဂုတ်ဒိဋ္ဌိကရာတံဘယုတ်အသင်္ခါရိကစိတ်တစ်ခုအဲသောမနတာသဟာဂုတ်ဒိဋ္ဌိကရာတံယုတ်အသင်္ခါရိကစိတ်တစ်ခုဆိုတော့သာမတင်မှုတဲ့ပုဂ္ဂိုလ်တွေမှာဒါတွေအမှားရသိခဲ့တယ်ပမာလုံးမှတ်ထိုင်ရင်သူကလည်းလွယ်ပဲဝန်တာတဲ့စိတ်နဲ့ဝန်မတာတဲ့စိတ်မှာခဲ့တယ်မအောင်ခဲ့ဘူးလောဘဖြစ်တဲ့ကလူကျင်တဲ့စိတ်နှိမ့်သက်တာလည်းဖြစ်ရဝန်တာပြီးတော့ဖြစ်တာရှိတယ်ဝန်မတာပဲနဲ့ရိုးရိုးဖြစ်တာရှိတယ်အဲ ကိုလိုရှိတဲ့အာယုန်တွေကိုလိုရှိတဲ့ပြည့်ပြည့်စုံစုံအကြောင်းညွှန်တဲ့အခါတွေမှာဝန်တာတာပေါ့ဝန်တာအာရနဲ့နှိမ့်သက်တာမှုတွေဖြစ်တယ်ဝန်တာတဲ့လောဘစိတ်တွေတော့အခါဒီအောင်ကြတော့ကိုယ်လိုတိုင်းကသိမ့်မရှိဘူးဘေးကလည်းနောက်ကျအန္တရာယ်တွေဖြစ်တော့နှိမ့်သက်တော့နှိမ့်သက်တာလာပဲဒါပေမဲ့လို့ဝမ်းမြောက်ဝမ်းသာမရှိဘူးအဲ့ဒါဥပ္ပခါတာကိုခေါ်တယ်ဥပ္ပခါတာကိုလည်း ဥပိ္ပခါကဝိမတာတဲ့စိတ်ပါပဲပမာလို့တော့ဝိမတာတဲ့စိတ်လည်းပြောရမှာပဲဥပိ္ပခါဆိုတော့စာလုံးဖြစ်အဲဝန်တာတဲ့လောဘစိတ်စဉ်းစားကြည့်ပေါ့ကိုလောဘဖြစ်တဲ့အခါကျရင်ဒါဝန်တာပြီးဖြစ်သလားဝိမတာပဲဖြစ်သလားနှစ်ခုပဲခွဲလိုက်ဝန်တာပြီးဖြစ်လို့ရှိရင်အဲ့ဒါစိတ်တစ်မျိုးပဲဝိမတာပဲဖြစ်တာစိတ်တစ်မျိုးကျန်ကဝါရနဲ့ဆိုသောမနတာသာဂုတ်ဥပိ္ပခါသာဂုတ်တယ်လို့ခေါ်တယ်အဲ့ဒါကတော့စာလုံးပဲဘာမှမထူးဘူးဝန်တာတဲ့စိတ်နဲ့ဝိမတာတဲ့စိတ်ဒါပဲမထူးဘူး မောဟရာပါဠိဝါရနဲ့ဗမာလိုပြောတာပဲဒါတော့ပဲကွဲတယ်သဘောတရားကတော့ဒါပါပဲဝန်ဝန်တဲ့ဝန်သားနဲ့မြင့်တဲ့ပါရနေတဲ့အခါသောမနတာဘာကိုသိတယ်ဝန်သားတဲ့သိပါပဲဒါတော့ဝမတာပဲနဲ့ရိုးရိုးမြင့်တဲ့ပါရပြီးတော့နေတဲ့သိဒါဥပိ္ပခါသာကိုသိဝမတာတဲ့သိတယ်ဝမတာတဲ့လောဘသိနှမျိုးခွဲထားလိုက် ဝန်တာတဲ့စိတ်ကလည်းပဲဒိဋ္ဌိနဲ့ရှင်ပြီးဝန်တာတာရှိတယ်မရှင်ပြီးဝန်တာတာရှိတယ်ဒိဋ္ဌိနဲ့ရှင်တယ်ဆိုတော့ဒိဋ္ဌိတွေကမျိုးမျိုးရှိတာပဲပုဂ္ဂိုလ်သတ္တဝါကောင်အသက်ကောင်ရှိနေတယ်လို့ရှင်ပြီးတော့ဆိုရင်လည်းဒါအာတ္တဒိဋ္ဌိရှိတာပဲအဲဒီအာတ္တဒိဋ္ဌိရှိပြီးတော့ဝန်တာတဲ့စိတ်ဝန်မတာတဲ့စိတ်ဒီလိုရှိတယ်တော့ပေပြီးရင်ဘာမှမရှိတော့ဘူးကုသိုလ်ကံမရှိအကုသိုလ်ကံမရှိကုသိုလ်ကံအကုသိုလ်အကျိုးမရှိတော့ဒီလိုယူရှိတဲ့ပုဂ္ဂိုလ်တွေမှာဝန်တာတာဝန်မတာတဲ့စိတ်တွေရှိတယ်အခုကာလအောင်မှာ

တခါတရံကြတော့ဝမ်းမသာဘူးကိုယ်လိုတိုင်းကသိမ့်မပြေဘူးဘေးရန်တွေကြောက်ကြရတယ်စိုးရင်ကြရတယ်ဗာရီညာတွေရှိနေတော့အဲဒီမှာညစ်တဲ့တရားမှုတော့ဖြစ်တာပဲအဲဒါဒိဋ္ဌိတသံမြုပ်ဥပ္ပဒါသာကိုဒိဋ္ဌိတသံမြုပ်သိခေါ်တယ်ဝမ်းမသာတဲ့ဒိဋ္ဌိနဲ့ရှင်ပြီးတော့ဖြစ်တာအဲဒီဒိဋ္ဌိနဲ့မရှင်မနဲ့ဖြစ်တာကတော့ဗုဒ္ဓဘာသာဝင်ပုဂ္ဂိုလ်တွေယုံနာတရားတွေလည်းသဘောပေါက်နေတဲ့ပုဂ္ဂိုလ်တွေအထူးအဖြင့်တော့ ဝိမာအရိယပုဂ္ဂိုလ်တွေဘောလေသောတာပန်ဗရာဂန်အဲ့ဒီပုဂ္ဂိုလ်တွေဒီကြီးကမပါဘူးသူတို့ကြတာပုရုဇဉ်လည်းပဲဝိပဿနာနဲ့ယုံနာတရားအနိစ္စဒုက္ခနာတရားတွေသဘောပေါက်နေတဲ့ပုဂ္ဂိုလ်ကတော့အဲအတ္တဆိုမပါဘူး။သံဃာယုံမရှိဘူးဘဝမရှိဘူးဆိုတဲ့အစွဲမပါဘူး။အဲလိုမပါဘဲနဲ့ဝန်တာလည်းသိဝန်တာပြီးမြင့်တက်တာရမယ်ရှိတယ်။သောမနာသာသာကိုဒေဝိဒဝေဒီယုပဲသိတယ်။ နောက်ပြီးတော့ဝမ်းမသာပဲနဲ့ဖြစ်တဲ့စိတ်ရှိတယ်တခါတခါကိုယ်လိုတိုင်းကမပြေလို့ကြောက်ကြရလန့်ကြရဘေးရန်တရီကရှိနေလို့အနောက်ရက်တွေရှိနေလို့ဝမ်းတော်မသာဘူးနှစ်သက်သာမှုတော့ပြင်းနေအဲဒါဥပိ္ပခာသားကိုဒိဋ္ဌိတဝေပြုဒိဋ္ဌိနဲ့မကျင်တဲ့စိတ်အဲဒီလိုခွဲရမယ်နောက်အဲဒီလိုဖြစ်တဲ့စိတ်၄မျိုးပါလဲတိုက်တွန်းလို့သူတစ်ပါးကတိုက်တွန်းလို့ဖြစ်တာရှိတယ်တချို့ကိုယ့်ဟာကိုယ်မဖြစ်တတ်ဘူးအကုသိုလ်ပဲမယ်လို့ဒီညာပြောက်ပြီးလို့ဖြစ်တယ်ဟာ ညာမြောက်ပြီးတော့ဖြစ်တဲ့လူငယ်လူငယ်တွေညာကျိုးဖတ်သူလူကကိုအဲဖတ်သူလူကဥစ္စာဘေးကပုဂ္ဂိုလ်ကမြောက်ပြီးလောဘပြောင်းလို့လူချင်းနဲ့သမှုတာအောင်ပြန်ဒါလေးကောင်းမယ်ပါဒါလေးအိတ်နေကြတယ်မင်းနဲ့တော်တယ်စသည်ဖြင့်ပေါ့လက်ရှိတိုင်းအာယုဝတ္ထုပြောလို့ရှိရင်သူစတုန်းကလူချင်းအမှတ်မသိဘူးဘေးကနေမြောက်ပြီးတာနဲ့လူရင်းလာတော့ဒါတိုက်တွန်းလို့ဖြစ်လာဖြစ်စားအဲတိုက်တွန်းလို့ဖြစ်လာ မတိုက်တွန်းမဲနဲ့သူ့လိုလိုဖြစ်တာလည်းရှိတယ်။ကိုယ့်အကိုပဲမြင်မြင်မြင်တာလည်းနှိမ့်သက်သားရသဘောကျတယ်။ကြာကြာရင်သဘောကျတာဒီလိုလည်းရှိတယ်။အဲဒါတိုက်တွန်းလို့ဖြစ်တာက၄ခုမတိုက်တွန်းမဲနဲ့ဖြစ်တာ၄ခုဆို၁ခုပေါ့ဒါပဲ။အဲပထမရှိဦးစွာဝန်သာရာနဲ့ဝန်မသာရာစိတ်နှစ်ခုခွဲလိုက်။ဝန်သာတဲ့စိတ်တစ်ခုတည်းမှာပဲဒီနည်းနဲ့ရှင်းတာမရှင်းတာနှစ်ခုခွဲလိုက်။ အဲဒီဒိဋ္ဌိနဲ့စဉ်းစားမှလည်းတိုက်တွန်းလို့ရှိတာမရှိတာနဲ့ဘုရားမစဉ်းစားမှလည်းတိုက်တွန်းလို့ရှိရှိတာမရှိတာဆိုလိုက်တော့ဒီကလေးခုရပါတယ်။ဘောမတာတဲ့စိတ်ကလည်းထို့အတူပဲဒိဋ္ဌိနဲ့စဉ်းစားမစဉ်းစားနှစ်ခုကွဲသွားတယ်။ဒိဋ္ဌိနဲ့စဉ်းစားမှလည်းတိုက်တွန်းလို့ရှိတာမရှိတာနှစ်ခုကွဲတယ်။မစဉ်းစားမှလည်းအဲတိုက်တွန်းလို့ရှိတာမရှိတာနှစ်ခုကွဲသွားတယ်။အဲဒီမှာလေးခုပဲ။အဲတော့ဝန်တာတဲ့စိတ်ကလေးခုဝန်မတာတဲ့စိတ်ကလေးခုဆိုတော့ပေါင်းလိုက်ရင်လောမှုစိတ်စိတ်ခုရဲ့ဒီကဒုသမရှိဘူး။အဲလောဘနှိမ့်သက်ပါရမှု မြစ်သက်တရားမှုတွေဖြစ်လို့ရှိရင်အဲ့ဒီစိတ်ကူတွေကမျိုးမျိုးတော့ဖြစ်နေတာပဲဝန်တာဝန်မတာတစ်ခုခုဖြစ်တယ်ဒီကြီးနဲ့ရှင်းမရှင်းဒီလိုတမျိုးမျိုးဖြစ်တဲ့တိုက်တွန်းမှုရှင်းမရှိတမျိုးမျိုးဖြစ်တဲ့အဲဒါလောမှုစိတ်ရှိကူတဲ့တိုင်ဆိုရမယ်ဝန်တာမတာဒိဋ္ဌိနဲ့ရှင်းမရှင်းတိုက်တွန်းမှုရှိမရှိွဲလေပြီးဖြစ်ဤလောရှိမည် သာမသာဒိဋ္ဌိနဲ့ရှင်မရှင်တိုက်တွန်းမှုရှိမရှိခွဲလေသည်စိတ်ဤလောရှင်သည်ဝန်သာမသာဒိဋ္ဌိနဲ့ရှင်မရှင်တိုက်တွန်းမှုရှိမရှိခွဲလေသည် သိဤလောရှင်းသည်သို့သမ္မာ ယောမနာသာသာဟုပဋိကသံပယုတ်သာသင်္ခါရိကအသင်္ခါရိကဆိုပြီးတော့꿰ထားပါတယ်အဲဒါတွေကတော့ပေါ်ရခဲ့တယ်လူယုတ်ကတော့ဒေါသစိတ်နှမျိုးပဲနှမျိုးကတစ်မျိုးကသူများတိုက်တွန်းပေးလို့သုံးကောကိုတိုက်တွန်းအားပေးလို့ဖြစ်တယ်တစ်မျိုးကတော့မတိုက်တွန်းမနဲ့လိုလိုပဲဖြစ်တယ်ဟိုမှာတွေ့တွေ့ချင်းဒီဆိုစရာအုပ်နဲ့တွေ့တွေ့ချင်းဒေါသစိတ်ဖြစ်တယ်ယုံစရာနဲ့တွေ့တွေ့ချင်းယုံတယ်သူကခွဲရင်လည်းသူကလည်းအစိတ်တွေတော့အများကြီးတယ်အဲအခုတော့ပြီးတော့မှခွဲထားတယ်နှစ်မျိုးပဲသူက တိုက်တွန်းလို့ဖြစ်တဲ့စိတ်ဆိုးတာကတခုမတိုက်တွန်းမနဲ့ဖြစ်လို့စိတ်ဆိုးတာကတခုမမျိုးဘူး။များသောအားဖြင့်စိတ်ဆိုးတယ်ဆိုတာမတိုက်တွန်းမနဲ့လိုလိုဖြစ်တတ်ပါလေ။မမြင်ကြတာတွေမြင်ရမကြားကြတာတွေကြားမတွေ့ကြတာတွေတွေ့ရအဲစိတ်ကူးထဲမှာမပေါ်ခြင်းတဲ့အာရုံတွေကပေါ်စိတ်ဆိုးတာပဲစိတ်ဆိုးတာပဲစိတ်ဆိုးတဲ့ပုဂ္ဂိုလ်တော့ကြည့်တဲ့ပုဂ္ဂိုလ်များဒါကကိုယ့်အကိုယ်မစိတ်ဆိုးနေတာ။ အားလုံးကကိုယ့်အကိုအစင်မပြေတာနဲ့ကိုယ့်အကိုလည်းသိချင်းရင်ကိုတယောက်တည်းနဲ့သိချင်းရင်သိုးနေတာပဲလို့အဲ့ဒါမတိုက်တွန်းမဲနဲ့အလိုလိုဖြစ်တဲ့ဒေါသစိတ်ပဲများပါတယ်ဒါပေမဲ့သူပုဂ္ဂိုလ်ကစောစောကသိသွားမှမသိသေးဘူးဘေးကမြောက်ပေးလို့ပြောတယ်အေးမင်းဟိုလူကမင်းအမြဲတောင်းထိုးကြည့်သွားတယ်ဆိုရင်ဟောသိသွားပြီအစသူကသတိမပြုလိုက်ဘူးကောင်းကောင်းမယ်အောင်မယ်သိသွားမှမသိဘူးကမြောက်ပေးတယ်သိသွားရအောင်မင်းအညမခံနဲ့ သူကဘယ်လိုပြောနေတာပဲกว่าဆိုရင်ဒီမှာသိကိုးလာမြောက်ပြီအဲဒီတော့မိကသိဆိုးစရာတွေပေါ်ပြီးတော့သိဆိုးလာတာတွေဒါတိုက်တွန်းလို့ဖြစ်လာတာဒီကိုကကိုလည်းပဲသိဆိုးအောင်တိုက်တွန်းလို့သိဆိုးတာလည်းရှိတယ်ဒါကြောင့်တိုက်တွန်းမှုရှိမရှိတိုက်တွန်းမှုတိုက်တွန်းလို့ဖြစ်တဲ့ဒေါသကတစ်မျိုးမတိုက်တွန်းမနဲ့လိုလိုဖြစ်တဲ့ဒေါသစိတ်ကတစ်မျိုးနှစ်မျိုးတဲ့ဒေါသစိတ်ကနှစ်မျိုးတည်းခွဲထားတယ်အဲပဋိက္ခသံပြုဒေါသနဲ့ရှင်နေဆိုတာကတော့သာဒေသနာမခေါ်တာပါမှအတိတ်ကသူမရှိပါဘူး ဒေါသဆိုတဲ့ကဒေါသနဲ့ရှင်ရမှာပေါ့သူကအဲပြီးတော့ဒေါမနသာသာသုတ်တယ်ဒေါမနသာသာနှလုံးမသာမှုနဲ့တွဲဖြစ်တယ်သိကျင်လည်းပဲနှလုံးမသာမှုနဲ့မတွဲတာမရှိပါဘူးနှလုံးမသာမှုနဲ့အကုန်လုံးတွဲတာပြီးဒေါမနသာသာကုဆိုတဲ့ဝိပဿနာလည်းပဲဒေသနာမဟောတာဘာမှအကြောင်းမထူးသို့တော့ဒေါသမှုစိတ်မှာနှလုံးမသာမှုဒေါမနသာဝေဒနာနဲ့အမြဲရှင်တယ်ဆိုတာသိရရုံမျှပဲရှိတယ် အခုတော့ဒီမှာစိတ်နှမျိုးကွဲရုံများလို့ရှင်တော့တူတူလေးပဲအဲတုံးမှုရှိတာမရှိတာနှစ်ပြားဒေါသဒေါစိတ်ကြီးတဲ့ဒေါသစိတ်ဆိုတာတိုက်တွန်းလို့ဖြစ်တဲ့စိတ်ဆိုးတဲ့ဒေါသစိတ်ကတစ်မျိုးမတိုက်တွန်းမနဲ့သူ့လိုလိုစိတ်ဆိုးတဲ့ဒေါသစိတ်ကတစ်မျိုးဒီနှမျိုးပဲတဲ့အဲဆိုရမယ်တိုက်တွန်းမှုရှိတာမရှိတာနှစ်ပြားဒေါစိတ်ကြီးတိုက်တွန်းမှုရှိတာမရှိတာ ပြာတော်စိတ်ဤသို့ိတ်တိုက်တွန်းလို့ဖြစ်တဲ့ဒေါသစိတ်မတိုက်တွန်းမနဲ့လိုလိုဖြစ်တဲ့ဒေါသစိတ် ကိုယ့်အကိုယ်ဒေါသဖြစ်တဲ့ကစဉ်းစားကြည့်ပေါ့တိုက်တွန်းလို့ဖြစ်သလားမတိုက်တွန်းမဖြစ်သလားများသောရင်မတိုက်တွန်းမဖြစ်တာများပါတယ်တိုက်တွန်းဖြစ်တာကနည်းနည်းပါးပါးရှိတယ်နာနေပါတယ်မတိုက်တွန်းမနဲ့လိုလိုဖြစ်တာများနာပဲမဲ့ဒီတော့ဒီဒေါသစိတ်ကခွဲမယ်ဆိုရင်တော့ခွဲကြရတယ်အများကြီးရှိတယ်ဒီမှာတော့ဒေသနာကမခွဲကြဘူးဘုန်းကြီးကခွဲအောင်ခွဲမှနားလည်မှာလို့ဒေသနာတွေကလည်းခွဲထားရတယ်ကောင်းတာပဲလို့ဘုန်းကြီးကအောင်တယ်မခွဲဘူးမှ ဒီငကူတဲ့ခွဲတာသူအစိတ်တွေအများကြီးရှိတယ်သူကဒေါသစိတ်ကအဲဒီလိုသူများတွေကိုရဲရှင်တတ်ရှင်ပုတ်ရှင်စသည်ဖြင့်ဒီလိုဖြစ်တဲ့ဒေါသလည်းရှိတယ်ဒီလိုမဟုတ်ဘဲနဲ့ကိုယ်စိတ်ထဲမခံကြီးမခံတာဖြစ်နေတဲ့ဒေါသလည်းရှိတယ်အဲမခံကြီးမခံတာဖြစ်နေတဲ့ဒေါသကတော့ဒါကဒေါမနတာ နှလုံးမသားတဲ့စိတ်ပဲနှလုံးမသားပြင်မချမ်းမသားဖြစ်ပြီးတော့နေတာတွေကဒေါသစိတ်တွေပဲဒေါသမတင်ကြဘူးနှလုံးမသားကပဲတင်ကြစိတ်မချမ်းသာတာပဲတင်ကြနေအဲစိတ်မချမ်းသာဖြစ်နေတဲ့ဒေါသစိတ်ကသူကလည်းနှစ်မျိုးပဲသူများကတိုက်တွန်းပေးတော့စိတ်မချမ်းသာဖြစ်တာအလိုလိုစိတ်မချမ်းသာဖြစ်တာသူကနှစ်မျိုးပဲဒေါမနတာဒေါမနတာစိတ်ဒေါသမဖြစ်ဒေါသမပါတော့ဒေါမနတာစိတ်နှလုံးမသားတဲ့စိတ် အဲတုန်းလို့ဖြေတာမဖြေတာဆိုတာအများကြီးရှိတယ်ခုနဒေါသစိတ်ကလည်းစိတ်ဆိုးတဲ့စိတ်ကိုစိတ်ဆိုးတဲ့စိတ်စိတ်ကျက်တဲ့စိတ်အဲဒါကနှစ်ခုသူနှလုံးမသာတဲ့စိတ်သူကလည်းဒီလိုပဲဒေါသစိတ်ကနှစ်ခုပဲဝန်နေတဲ့စိတ်ဝန်နေတဲ့စိတ်သူလည်းနှလုံးမသာတာလည်းဒါဆိုဗမာကဝန်နေတဲ့ဆိုတော့သူကတစ်မျိုးပဲ နှလုံးမသားကလည်းသိမတူတာဘူးလူဆိုတာမျိုးပဲဝန်နေတယ်ဆိုတာကတရားတွေရောပြီးနာမှာဒါမကောင်းတာပဲဘာမှအကူအညီအဥစ္စာတွေနဲ့အားငယ်ပြီးတော့ဖြစ်တယ်ဒီဝန်နေတဲ့စိတ်ကဘာမှနှလုံးမသားတာမဟုတ်သေးဘူးသူကသူနှလုံးမသားတဲ့စိတ်နဲ့ဒေါသစိတ်ပဲသူလည်းပဲသူများကပေါ်ပေါ်ပြီးတော့နှလုံးမသားပြည့်လာတာဝန်နေလာတာရှိတယ်ကိုယ့်အကိုလိုလိုဝန်နေတာရှိတယ်နှမျိုးရှိတယ်ဒီလိုကဝန်နေအောင်လို့ဝန်နေကြရလေးတွေပေါ်ပေါ်ပြီးပြောင်းအောင်မြည်တယ် အဲ့ဒါပေါ်ပေးတာနဲ့ကျိုးဝန်းနေရုံပဲကားတယ်ညငိုတဲ့စိတ်တော့ရောက်သွားတယ်ဆိုတော့ဝန်းနေတဲ့စိတ်ပြီးတော့ယွန်းတဲ့စိတ်ယွန်းတာလည်းနှလုံးမသာတာတော့နှလုံးမသာတာပဲဒါပေမဲ့ယွန်းတာကသူကတစ်မျိုးပဲယွန်းစရာဆက်ဆုပ်စရာတွေမြင်ရကြတွေ့ရတော့ယွန်းကြတဲ့စိတ်ဖြစ်လာအဲ့ဒါနှလုံးမသာတဲ့စိတ်ပဲဒေါမနတာစိတ်ပဲဒါပေမဲ့သူကတစ်မျိုးပဲနှလုံးမသာတဲ့တစ်မျိုးဖြစ်နေအဲ့ဒါလည်းသူများကယွန်းလို့ပြောလို့ယွန်းတာရှိတယ်ကိုယ်လိုလိုယွန်းတာရှိတယ် သူများအယုံလို့ပြောလို့ယုံလာလို့ရှိရင်လားတိုက်တွန်းမှုရှိတာပေါ့ကိုယ်လိုလိုဖြစ်နေတဲ့ဥစ္စာကတော့တိုက်တွန်းမှုရှိတာပေါ့တို့စတော့ပြီးတဲ့အစာတွေဘာမှမသိဘူးစပြီးနောက်မှမစားကောင်းတဲ့အစာတွေမစားကောင်းတဲ့အစာတွေစားနေရအစာတွေမဟုတ်တာတွေပေါ်ပြောလို့တို့အာန်ထွက်ကုန်တာတွေရှိတာကိုသာအကြဘူးတဲ့ပြောရတာတော့အဲဒီကဒီကောင်းတွေချက်ပြီးတော့ရှိညကြီးတယ် ကြာသာနေလို့ပြင်းတော့စကောင်းတာပေါ့မင်းကစရစပြီးတဲ့ခါကျတော့ဒါတွေဘာတွေတော့မေးတော့ဒါတွေကြီးကောင်းနေပဲဆိုတော့မှတခါလေအိုင်းတာညညပြောလို့ရှိတာစတော့သူကသူမဖြစ်သေးဘူးသူကအဲ့ဒါရွံ့ကြတဲ့စိတ်ဒီလိုရတယ်ရှိတယ်အဲရွံ့ကြတဲ့စိတ်နောက်ပြီးတော့ကြောက်တဲ့စိတ်ကြောက်တဲ့စိတ်ကတော့ဒေါသပဲကြောက်တယ်ဆိုတာဒေါသပဲအဲ့ဒါလည်းပဲ ကိုယ်လိုလိုကြောက်နေတာရှိတယ်သူများကကြောက်เสียပြောလို့ထောက်လို့ကြောက်အောင်လို့လို့ကြောက်လာတာရှိတယ်နှမျိုးရှိတယ်ဒါလည်းဒေါသစိတ်ပဲတိုက်တွန်းမှုရှိတာမရှိဘူးနှမျိုးလို့နောက်ပြီးတော့တကအိဒါမစ္စရိယာလို့ရှိသေးတယ်အိဒါတဲ့သူတစ်ပါးကောင်းစားချမ်းသာတာမနာလိုဘူးသူကမကြည့်ပွားခြင်းသူများကြည့်ပွားတာကြားလို့ချင်းကိုယ်ကသိမခံနိုင်ဘူးအဲဒါအိဒါခေါ်တယ်မနာလိုတာသူတော်ဘာ ကောင်းစားချမ်းသာတာကိုမနာလို့လားကိုယ့်ရဲ့ပါမနာလို့ဆိုတာကိုအဲဒီလိုသူတို့ကကောင်းစားချမ်းသာတာကိုမနာလို့တဲ့စိတ်အိဒါခေါ်တယ်အဲဒါလည်းပဲဒေါသစိတ်ပဲဒါလည်းသူများကမြောက်ပေးလို့မနာလို့ဖြစ်တာကြီးတယ်မမြောက်ဘဲနဲ့သူ့လိုလိုဖြစ်တာလည်းကြီးတယ်မေစရိယဝန်တိုတာတဲ့ကိုကိုယ်ပိုင်ပစ္စည်းလေးတွေကိုနဲ့ဆက်တာလေးတွေသူများနဲ့မဆက်ဆံခြင်းမှုသူများမပေးခြင်းမှုသူများမကင်တွယ်ခြင်းမှုမနိစ္စခြင်းမှုအဲဒါသက်ရှိတဲ့မဲ့ဝိတုပစ္စည်းတွေ ကိုယ်ကလေးညပြုထားတဲ့ဝိသုပ္ပစည်းကလေးတွေသူများကင်မှာတယ်မှာသူများယူသွားမှာခဏတစ်ပြုတ်ငှားရမ်းကင်မှာတို့ရင်နဲ့ကိုယ်နဲ့ရင်းနှီးနေတဲ့လူတွေသူများနဲ့ရင်းနှီးနှီးဖြစ်သွားမှာတဲ့အဲသူများနဲ့လည်းဖြစ်ဖြစ်ခင်ခင်ဖြစ်သွားမှာတွေတို့ရင်နဲ့ဒီလိုကဝန်တို့တာခေါ်တဲ့ဥစ္စာကိုယ်မှာကြီးပွားချမ်းသာနေတယ်လို့သူများကြီးပွားချမ်းသာမှအလိုမရှိဘူးကိုယ်တတ်သိတယ်လို့သူများတတ်သိမှအလိုမရှိဘူးအဲဒါဝန်ဝန်တို့တာခေါ်တယ်အဲဒါလည်းဒေါသစိတ်ပဲသူကလည်းခုနကဒီဆိုးတာမျိုးမဟုတ်ဘူးသူကတမျိုးပဲသူကလည်း နှလုံးမသားတာလည်းပါတော့ပါတာဒေါသလည်းပါတာသူကမထင်ကြဘူးဘာတင်ကြနေလို့ပဲဝန်တော်တာကထင်ကြတယ်အဲ့ဒါမေတ္တိယနောက်ပြီးတော့ကုက္ကုဆဆစိတ်ပူပန္နာရှိသေးတယ်ကိုမတော်တာတွေပြုမိကြလို့ပြောမိကြလို့ရှင်းအောင်နှောင်းပြဒီကြတွေးပြီးငါမှားတာနော်ဟုတ်သားသွားလို့မိမှားတယ်ဒီဥစ္စာပြောမိတာမှားတယ်စသည်ဖြင့်ကုက္ကုဆတွေပူပန်းနေရှင်းမှဖြစ်ရလေခြင်းဆိုပြီးပူပန်းနေအဲ့ဒါလည်းပဲပူပန္နာပဲထင်ကြတဲ့ဒေါသ စိတ်ဆိုးစိတ်ပြက်တဲ့သဘောမတင်ကြဘူးစိတ်နှလုံးမသားတဲ့သဘောကသိမတင်ကြဘူးအဲဒီမှာစိတ်ပူပန်တာပဲတင်ကြနေဒါပေမဲ့အဲ့ဒါလည်းဒေါသစိတ်ပဲအဲဒါဒေါသစိတ်ကိုအသေးစိတ်ခွဲမယ်ဆိုရင်စိတ်ကြီးအများကြီးရှိတယ်သူကဒါပေမဲ့ဒေသနာကနှစ်မျိုးပဲခွဲတာနှစ်မျိုးခွဲတာတော့မှားတာသက်တာတော့ဒီလိုလိုမျိုးနှစ်ခုရှိတယ်အဲဒါဆိုပေမဲ့အသေးစိတ်လည်းပြီးတော့ပြီးတာမှခုနကပြောတဲ့ဥစ္စာတွေအကုန်လုံးနှလုံးမသားတာနှလုံးမသားတာတော့ ဝန်းနေတာညွန်ကြတာကြောက်တာမနာလိုတာဝန်တိုတာစိတ်ကူပန္နာအဲ့ဒါတွေကအကုန်လုံးသောတာစိတ်ကြီးတဲ့ဗေဒတွေကညွန်နှမျိုးစီရှိတယ်အဲဖြစ်သွားမယ်မောမှုစိတ်တွေမောဟစိတ်ညံ့လွင့်ယုံမှာဒီနှပါမသာမောစိတ်ကြီး ကြံ့လွင်ယုံမှာဒီနှစ်ပါးမသာမောစိတ်ကြီးကြံ့လွင်ယုံမှာဒီနှစ်ပါးမသာမောစိတ်ကြီး န့်လွင့်တဲ့သဘောဟိုရောက်ပြီးရောက်ရောက်နေတဲ့သိပြန်တယ်ဥပ္ပစ္ဆသာကိုသိခေါ်တယ်ဒါကလောဘလည်းမပါဘူးလောဘလည်းမပါဘူးမောဟသက်သက်နဲ့ဒါကလည်းပြန့်လွင့်တယ်ဥပ္ပစ္ဆသာကိုသိပြန့်လွင့်တဲ့သိပါပဲယုံမားတယ်ယုံမားဆိုတာလည်းပဲလောကကြီးနဲ့ယုံမားတာရှိတယ်တရားနဲ့ယုံမားတာရှိတယ်နှစ်မျိုးရှိတယ်လောကကြီးနဲ့ယုံမှားတာကိုတော့အကုသိုလ်လို့မပြောရဘူးလားတော့မောမှုသိလို့မပြောရဘူးဘာဖြစ်လို့လဲဆိုတော့ ဒါကယ ahanan ပုဂ္ဂိုလ်လည်းမသိယုံမှဖြစ်မှာပဲယ ahanan ပုဂ္ဂိုလ်လည်းမသွားဘူးသေးတဲ့လမ်းကြီးသွားလို့ချင်းဒီလမ်းကသွားရင်ကိုသွားခြင်းတဲ့နေရာရောက်မှာမဟုတ်ကြလေလားမဟုတ်ကြလေလားဒါယုံမှရှိရမှာပဲမသိမေးရတဲ့ယ ahanan တွေမလို့အဘိညာဉ်တွေပါလေရထားတဲ့ပုဂ္ဂိုလ်ချင်းဘိညာဉ်နဲ့ကြည့်လိုက်လို့ချင်းရှိနိုင်တာလည်းတချို့ရှိပါတယ်ဒါလည်းအမှန်နိုင်နေပါပါဒီဘိညာဉ်ကလည်းအဲဒါယုံမှဖြစ်နိုင်တဲ့ယ ahanan ပဲလူတယောက်ရဲ့နာမည်သူ့နာမည်ဘယ်လိုခေါ်ပါလိမ့်ဆိုတာလည်းပဲ ညာနာအလိုလိုတော့မသိနိုင်ဘူးအဲတချို့လည်းဗိညာဉ်နဲ့ကြည့်ရင်သိနိုင်တယ်နာမည်အဲသူ့အမေဒီသူ့နေရာဌာနသူ့ဆွေမျိုးတွေအင်းနဲ့တူနဲ့ဘယ်လိုတော်ပါလဲဘယ်လိုသတ်ပါလဲဘယ်လိုပါလဲသာမယနာပုဂ္ဂိုလ်တွေမသိနိုင်ဘူးဗိညာဉ်နဲ့ဆိုရင်တော့စဉ်းစားဆင်ခြင်ကြည့်မယ်သိနိုင်မှာအဲဒီတော့ဒီလိုယုံမှားမျိုးတွေကတော့လောကကြီးရနဲ့စပ်ပြီးယုံမှားတာဒါကတော့မောဟစိတ်မဟုတ်ဘူးသူကတော့မောဟနဲ့ဆိုင်တာမဟုတ်ဘူး ကုသိုလ်တရားတွေတားမြစ်တာပဲនិဝရဏမျိုးလည်းမဟုတ်ဘူးကုသိုလ်တရားတွေဘာမှမတားမြစ်တာဘူးဒီရွာသွားတယ်လားဒီမျိုးသွားတယ်လားမသိုံနဲ့တရားထုတ်ရဘာမှအန္တရာယ်မဖြစ်ဘူးဘာမှမဆိုင်ဘူးကအဲလူနာမယ်မသိုံနဲ့တရားထုတ်ရဘာမှအနှောင့်အယှက်ဖြစ်တာမဟုတ်ဘူးဘာမှဆိုင်တာမဟုတ်ဘူးအဲတရားရည်ရနဲ့စပြီးတော့ယုံမှားမှဝိသိကိစ္စခေါ်တယ်ဒါရည်ကြည့်တယ်တရားနဲ့ယုံမှားခြင်းတရားနဲ့ယုံမှားခြင်းဘာငါနဲ့ယုံမှားခြင်း မိမိအကျင့်သိက္ခာနဲ့ယုံမှခြင်းအကျင့်ရပါခြင်း၄ခုဘုရားမြတ်စွာဘုရားဆိုတာဟုတ်မဟုတ်ပါမလားလွန်ခဲ့တဲ့နေပေါင်း1500ကျော်ကပေါ်ခဲ့တဲ့ဘောရမဘုရားဆိုတာအလုံးစုံကိုသိတယ်ကိလေသာကျင်းတယ်ဆိုတော့ဟုတ်မဟုတ်ပါမလားလို့ဒီလိုယုံမှတွေးတော့နေလို့ရှင်တာဝိသိကိစ္စပဲယုံမှပဲအဲဒီယုံမှဟာမောဟသိတယ်ဒါနဲ့ဒီယုံမှကမောဟသိမှမသိဘူးညာနဲ့ထင်ရတယ်ကိုယ့်အကော အခုခေတ်ပုဂ္ဂိုလ်တွေကဝေဘာနဲ့ဆိုတာဒါတွေပဲအဲကြီးကပုဂ္ဂိုလ်တွေကမျက်စိမိတ်ယုံတာတို့ကမျက်စိမိတ်မယုံဘူးအဲခေတ်ပညာတွေနဲ့ပြီးတော့ပြီးကိုယ်တိုင်တွင်းမှာနာမယုံနိုင်တဲ့ဆိုတဲ့ပုဂ္ဂိုလ်တွေအခုကဒီလိုဟာတွေဝေဘာနဲ့တို့ကညာအောင်မင်းနဲ့ညာမဟုတ်တာယုံမခေါ်တယ်ဒီစိတ်ကိစ္စဖြစ်နေတာအဲဒါမောဟစိတ်တွေပဲမောဟအာကြည့်လေးတွေဒီလိုဝိသိကိစ္စတွေအများကြီးဖြစ်တာတယ်သူကတရားယုံမှတယ်ဘုရားဟောထားတယ်မဲ့တရားဖို့တရားနိဗ္ဗာန်တရား ကိလေသာတွေကင်းရင်းစေတဲ့မေတ္တာဘုဒ္ဓနိဗ္ဗာန်တရားဆိုတာရှိတယ်ဆိုဟုတ်မဟုတ်ပါမလားလောဘဒေါသမောဟတွေရင်းစေနိုင်တယ်ဆိုဟုတ်မဟုတ်ပါမလားယုံမှာမင်္ဂလာယုံမှာတဲ့တရားကျင့်သုံးပြီးတော့သောတာပန်သရဂာနာဂယဟနာဖြစ်တဲ့ကိလေသာတွေကိုပယ်နိုင်တယ်လောဘဒေါသမောဟကိလေသာတွေအကုန်လုံးကျင့်နေတယ်သုံးဖို့ဒီစိတ်တိုင်းကျင့်နေတယ်ဆိုဟုတ်မဟုတ်ပါမလားယုံမှာတဲ့ကျုပ်ပုဂ္ဂိုလ်ကမဟုတ်နိုင်ဘူးလို့လည်းသုံးပြပါတယ် မဖြစ်နိုင်ဘူးလောဘဒေါသမောဟတွေရှင်းတဲ့ဆက်မှာဖြစ်နိုင်ဘူးအဲကိုယ်နဲ့နှိုင်းကြည့်တာကိုကိုယ်မှမကင်းတော့လူများလည်းဒီလိုမကင်းဘူးဒီလိုနေမှာပဲဆိုပြီးတော့အောင်းမိတာအဲဒီတော့အဲဒီလိုယူမှားတာတရားတရားပန်းကတရားတပိသားဖြစ်တဲ့ကိလေသာစိတ်ပိုင်းကင်းနေတဲ့သောတာပန်သရကအနာကကိလေသာတွေအကုန်လုံးကင်းနေတဲ့ရဟန္တာပုဂ္ဂိုလ်ဆိုတာတကယ်ရှိတာဟုတ်မဟုတ်ပါမလားဒီက ရှင်သက်ကနေပြီးတော့မျက်စိမိတ်ပြီးယုံလာတာများလေလားဟုတ်မဟုတ်ပါမလားလို့ယုံမှလာတယ်။ညာနဲ့တော့သူတယ်ဝေဘာစဉ်းစားဉာဏ်ရောင်ဆောင်ပြီးစေသားရတယ်လို့ပြောတာပဲဒီကိစ္စကဟုတ်တယ်ဉာဏ်ရောင်ဆောင်ဆောင်ပြီးစေသားတယ်။နောက်ပြီးတော့အကျင့်သိက္ခာတဲ့ဒီသီလအကျင့်သိက္ခာသမာဓိအကျင့်သိက္ခာပညာအကျင့်သိက္ခာအဲဒီအကျင့်သိက္ခာသုံးပါးနဲ့စပြီးတဲ့အကျိုးရှိတာဟုတ်မဟုတ်ပါမလားသီလကျင့်ရင်သီလဖြစ်တယ်ကောင်းကျိုးပေးတယ်ဆိုဟုတ်မဟုတ်ပါမလား။ ဗာန္တိပါဒဝေရမိသိက္ခာပဒံသမာရိယာမိဖြစ်နေလို့ကောင်းကျိုးရတယ်ဆိုတာဟုတ်ပါမလားလူပြည်နာပြည်ရောက်တဲ့လူဘဝနာဘဝဖြစ်တယ်ဆိုဟုတ်မဟုတ်ပါမလားဒီလိုမှတာဘူးအဲ့ဒါဝိသိကိတာခေါ်တယ်ဒီတော့သမာဓိအကျင့်ကျင့်တော့ဒီဝရဏကိလေသာတွေပယ်နိုင်တယ်ဆိုတာဟုတ်မဟုတ်ပါမလားပညာကျင့်ကျင့်တော့ကိလေသာတွေကျင့်စဉ်နိုင်တဲ့ပညာဖြစ်တဲ့ယုံနာခန္ဓာတွေကိုပိုင်းခြားပြီးအနိစ္စဒုက္ခအနတ္တသိကြဟုတ်မဟုတ်ပါမလားကိုယ်စိတ်ထဲက မှန်ရပြီးတော့သိကူးလို့စင်္သာတွေနဲ့တူပါရဲ့ဟုတ်မဟုတ်ပါမလားဒီလိုယုံမှားတာရှင်းသိခါယုံမှားကြီးနောက်ပြီးတော့အတိတ်ဘဝအနာဂတ်ဘဝပြစ္ဆုတ်ဘဝပရိစ္ဆသမုပ္ပါနဲ့စပ်ပြီးတော့လေယုံမှားဖြစ်တဲ့တဲ့တရားချင်းလေးခုရှိတယ်ဒီဘဝရှိခဲ့တယ်ဆိုတာဟုတ်လေသလားမဟုတ်လေသလားရှိခဲ့လေသလားမရှိခဲ့လေသလားရှိခဲ့ရင်ဘယ်လိုနေပါလိမ့်မလဲဘယ်လိုကောင်ဖြစ်လာခဲ့ပါလိမ့်မယ်ဆက်ချပြီးတော့စဉ်းစားနေတယ် နားယုံမှာပဲနောက်နာကဘဝမှာလည်းဒီကဘဝအသေးသေးရှိဦးမှာလားမရှိဦးမှာလားဖြစ်လို့ရှိရင်ဘယ်လိုဘဝညာဖြစ်သွားမှာပါလိမ့်မလို့ယုံမှာတယ်အခုပြစ္ဆုတ်ပါမှာလည်းပဲအသက်ရှင်နေတဲ့အကောင်ရှိတယ်ဆိုတာဟုတ်လေသလားမဟုတ်လေသလားဘယ်လိုကောင်လေးဘယ်နဲ့ဒီပါလိမ့်မလို့အတ္တကောင်လေးနဲ့စပြီးတော့စဉ်းစားနေအဲအသက်ရှင်နေတဲ့အတ္တကောင်ရင်တော့မရှိဘူးအကြောင်းတရားအကျိုးတရားပဲရှိတယ်ဘုရားသခင်ကဖန်ဆင်းတယ်ဆိုတာမဟုတ်ဘူးအကြောင်းတရားအကျိုးတရားပဲရှိတယ်ဆိုတာဟုတ်မှဟုတ်ပါမလား ကောင်းကလေးကတကယ်နာရှိနေတာလေဒါဘုရားသခင်ဖန်ဆင်းလို့တွေ့နေတာလေဒါစသည်ဖြင့်ယုံမှားပိဿသမုပ္ပါယုံမှားတာအဲဒီယုံမှားအလုံးကျေအားနဲ့စိတ်ဌာနကြီးတယ်အဲဒီစိတ်ဌာနနဲ့စပြီးယုံမှားကတော့ကုသိုလ်တရားတွေတားမြစ်တယ်ဘုရားနဲ့စပြီးယုံမှားလို့ရှိရင်ဘုရားစကားတွေဘာမှမယုံတော့ဘူးသူရောသွားရောတခါလဲဘုရားနဲ့စပြီးယုံမှားရင်လည်းဒီတရားကျင့်ကြရမယ်သံဃာနဲ့စပြီးယုံမှားလို့ရှိရင်လည်းဒီသံဃာမျိုးရှိတယ်လို့မှသူမထင်ပဲဘယ်တရားအားထုတ်တော့မလို့ သီလသမာဓိပညာကျင့်နေရုံမှနေနဲ့ဒီကျင့်နေသူမကျင့်တော့ဘူးအဲဒီဘဝအကြောင်းနောက်ဘဝအကြောင်းပစ္စုပန်ဘဝအကြောင်းနေရုံမှနေနဲ့တရားသူကောင်းကောင်းအားထုတ်နိုင်တော့ဘူးပရိစ္ဆာသမုပ္ပါအကြောင်းကျိုးများတာရှိတယ်ဆိုတာမယုံလို့ရှိရင်လည်းအဲယုံနာသင်္ခါရငြိမ်းတဲ့အကြောင်းအကြောင်းကိလေသာတွေငြိမ်းအကျိုးကိလေအကျိုးကံတွေဘဝတွေငြိမ်းသွားတယ်ဆိုတာသူယုံမမြုံတော့ပဲတရားကောင်းအားထုတ်တော့မယ်အဲ့ဒါကဝိသိကိစ္စကိုယ်ကနောက်ဝိသိကိစ္စပိုင်းကြမှာလည်းသာထပြောအောင်မယ်သူကအရေးကြီးတယ် အဲဒီလိုယုံမှားတွေးတော့နေစိတ်တယ်အဲအခုမီယောဗလာဘုရားဘာသာတွေကတော့ဒီလိုယုံမှားတွေဖြစ်သေးပါတယ်ငါဖြစ်သေးပါတယ်ဒီပြင်အခုအခုဖြစ်ကာလမှာသူတို့ဝါရတွေစာပေတွေလိုက်စပြီးတော့ပုဂ္ဂိုလ်ကိုလည်းအသင်ကြည့်ပြီးတယ်ပညာရှိကြီးသိပ္ပံပညာရှိကြီးပါကူဆရာကြီးတို့သိကမယ်သင်ရင်သင်တော့အဲ့ဒီလိုပုဂ္ဂိုလ်တွေသိစဉ်းစားရတာယုံမှားဝိသိကိစ္စတွေဖြစ်နေတာသူကညာရင်အောက်မင်း ဆိုရမယ်ကြံ့တွင်ယုံမှာဒီနှစ်ပါးမှတ်သားမောစိတ်ကြီးသို့ ကုသိုလ်စိတ်7ပါးသုံးသွားပြီဒါနားလည်ပါပြီနားလည်ပြီဒါဆိုတော့နားလည်ပြီတချို့သင်္ကြန်တွေပါလေကြည့်ပြီးတော့ဒါကပြီးတော့နားလည်တာမဟုတ်ဘူးသူကဒီလောက်ပြန်သဘောပေါက်လာတာတော်တော်နည်းတယ်အခုဘုန်းကြီးပြောတာတွေမှတ်မိမယ်ဆိုရင်ဥစ္စာအမနာဆုံးနေပြီလောက်နားလည်ဘူးကတော်တော်မလွယ်ဘူးလားအမနာဆုံးနေပါပြီอืมအကုသိုလ်စိတ်7ပါးသုံးသွားပြီအဲ့ဒါဇောတွေဒီက ဘဝင်စင်ငင်မြင်ပြီးလင်းထုတ်ပြင်လက်ခံတော့ဆုံးသာဆုံးဖြတ်ဆိုတာကအဲ့ဒီကဆုံးဖြတ်ချလိုက်ရင်လောဘပြောင်းဆုံးဖြတ်ဆုံးဖြတ်တယ်ဒေါသပြောင်းဆုံးဖြတ်တယ်ဝန်နဲ့အောင်ဆုံးဖြတ်တယ်စသည်ဖြင့်ပေါ်လို့ကြံ့လွင်အောင်ယုံမအောင်ဆုံးဖြတ်တယ်အဲဆုံးဖြတ်လိုက်နောက်ကဇောရီကြီးကအကုသိုလ်ဇောရီ12ခုအဲ့ဒီရလို့သာတခါလဲခုနှစ်ချင်းဆက်ပြီးတော့ဖြစ်နောက်တရားယုံဖြစ်အဲတက်တက်စိတ်ကြည်ကြံနေတဲ့အခါမှာလည်းသင်ញင်ပြီးတာသင်ញင်တဲ့စိတ်ဖြစ်ပြီးရင် ဆင်ញဲစိတ်ကလောဘဖြစ်အောင်ဆင်ញဲစိတ်ကိုလူကျင်ပြန်နေတဲ့ဇာနေရနဲ့ဆင်ញဲစိတ်ဆိုးဇာနေရနဲ့ဆင်ញဲဝန်းနေဇာနေရနဲ့ဆင်ញဲယွန်ဇာသက်ဆုပ်ဇာနေရနဲ့ဆင်ញဲကြောက်ဇာနေရနဲ့ဆင်ញဲနောက်ပြန်လွန်ပွဲနေရနဲ့ဆင်ញဲယုံမဖြစ်လောက်အောင်အဲဒီဘက်ကနေပြီးဆင်ញဲအဲဒီလိုဆင်ញဲလို့ကျင်တော့ကနေအကုသိုလ်တော်တွေဆင်းနေလို့ပြည့်လာတာနောက်တရားဝင်ပြည့်တာအကုသိုလ်တော်တွေကြာသွားတော့နောက်ကုသိုလ်တော်ကအကုသနစ်ပြီးသွားတယ်ကုသိုလ်ဖြစ်လာ ကုသိုလ်ဇောကကုသိုလ်ဇောကသိခုကြည့်ရဲ့ဝမ်းသာမသာဉာဏ်ရှင်မရှင်တိုက်တော်မူရှိမရှိခွဲလေဒီသိဤကုရှင်ဒီဘုရားမြည်တိုင်းပဲကုသိုလ်စိတ်ကဝန်တာတဲ့စိတ်ရှိတယ်ဝန်မတာတဲ့စိတ်ရှိတယ်ဘုရားရှိခိုးတဲ့အခါကာလဝမ်းမြောက်ဝမ်းသာတဲ့ရှိခိုးတဲ့အခါဝန်တာတဲ့စိတ်ပေါ့ ဒီကိုနေကြမို့လဲဒီကိုတွေကဝန်တာတဲ့စိတ်မဖြစ်ဘူးဒီလိုလည်းရှိတယ်အဲဝန်တာမတာစိတ်မျိုးပဲဒီလိုကြီးညိုတဲ့ညာတန်ဃာတော်များဒီကိုတဲ့ခါနဲ့တခါတခါအာရဝန်တာနဲ့ဒီကိုတာရှိတယ်အထူးအားဖြင့်တော့တခါတရားမှတွေ့ရတဲ့ပုဂ္ဂိုလ်များပုဂ္ဂိုလ်တို့နေရာဒီကိုတဲ့ခါအာရဝန်တာနဲ့ဒီကိုတာပေါ့ခဏခဏတွေ့နေတဲ့ပုဂ္ဂိုလ်ကတော့ဒီကိုနေကြမို့လဲဒီကိုတွေကဝန်တာတာမဟုတ်ဘူးဒီလိုပဲကုသိုလ်တော့ဖြစ်သွားတာပဲဟွန်းဝန်တာပဲဥပ္ပဒါဥပ္ပဒါခေါ်တယ်လို့လည်း အဲ့ဒါသင်ကြားတယ်အဲလူရည်တန်းရည်တွေမှာလည်းပဲဒီလိုပဲလူကံပုဂ္ဂိုလ်ကြောင့်ဖြစ်ဖြစ်လူပြားကသူသူမြတ်မြတ်ဖြစ်လို့ဖြစ်ဝမ်းမြောက်ဝမ်းသာနဲ့ပူတော်နဲ့ရှိတယ်ဒါတရားကြတော့သူပြားကလည်းရိုးရိုးမှုလူကံပုဂ္ဂိုလ်ကလည်းသိမတူကြလို့အဲဒီလိုတိုင်းစကဝမ်းမသာဘူးသစ္စာနဲ့ရှင်ကသုံးတာတဲ့စိတ်ဝမ်းမသာတဲ့စိတ်တကူကလည်းမျိုးရှိတယ်အဲဒီလားသောက်တရားနဲ့ဒီတိုင်းပဲဒါကကဝမ်းမြောက်ဝမ်းသာနဲ့သောက်တည်ဒါကလည်းရိုးရိုးသောက်တည်ကြမှုသောက်တည်ကြသစ္စာ ဘာဝနာရှုမှတ်နေတဲ့ခါလည်းဒီတိုင်းပဲတစ်ခါတစ်ခါဝန်တဲ့ဝမ်းမန္တတာနဲ့အားရပြောရှုမှတ်နေတဲ့ခါဒီတစ်ခါတစ်ခါကျတော့ရှုနေကြမှန်နေကြမှန်မှန်လေးရှိဖို့ဝန်တာမှန်တာဆိုနှမျိုးဉာဏ်ရှင်းမရှင်းနဲ့ဉာဏ်ကလည်းပဲအမျိုးမျိုးရှိတယ်နောက်တစ်ခါမှပြောမှနေပြီလေသင်္ကတော်ပုံသွားဉာဏ်ကသံဃာရေကျိုးယုံကြည်တဲ့ဉာဏ်ရှိတယ်ဝိပဿနာရှုမှတ်တဲ့ခါယုံနာသင်္ခါရတွေသိတဲ့ဉာဏ်ရှိတယ်အဲဒါ အဲဒီညာနဲ့ရှင်တာရှိတယ်မရှင်မဲနဲ့ဖြစ်တာရှိတယ်လူများတိုက်တုံးလို့ဖြစ်တာရှိတယ်မတိုက်တုံးမဲနဲ့ဖြစ်တာရှိတယ်ဒါဆွဲလို့ရှိရင်သိခုပဲဝန်တာတဲ့စိတ်ကညာနဲ့ရှင်တာမရှင်တာနှစ်မျိုးအဲညာနဲ့ရှင်တာကလည်းပဲတိုက်တုံးမှုရှိတာမရှိတာနှစ်မျိုးမရှင်တာကလည်းတိုက်တုံးမှုရှိတာမရှိတာနှစ်မျိုးဆိုတော့ဝန်တာတဲ့စိတ်က၄မျိုးရသွားတို့ဒီဝန်မတာတဲ့ဥပ္ပခာစိတ်ကလည်းဒီလို၄မျိုးပဲသိခုရှိပါတယ်နောက်တစ်ခါကျမှပြောရပြောနောက်တော့ပြောရရှိပါရဲ့ သင်္ကြန်ဝန်တာမတာဉာဏ်ရှင်မရှင်တိုက်တော်မူရှိမရှိဝဲလေတိခြေဤကုရှင်မီဝန်တာမတာဉာဏ်ရှင်မရှင်တိုက်တော်မူရှိမရှိဝဲလေတိခြေဤကုရှင်မီ ဝမ်းသာမသာဉာဏ်ရှင်မရှင်တိုက်တွန်းမှုရှိမရှိဝဲလေသည်စိတ်ကုရှိမည် ဒီဝိဘက်ကရိယာကလည်းဒီလိုပဲကုသိုလ်ကြီးအကျိုးကကုသလဝိဘက်ကုသိုလ်ကြီးအကျိုးဆိုတဲ့ဝိဘက်နောက်ကရိယာဆိုတာကတော့ယ ahanan ပုဂ္ဂိုလ်ဖြစ်လို့ကရိယာခေါ်တယ်ကုသိုလ်ဖြစ်ခြင်းနဲ့အတူတူပါပဲပုထုဇဉ်သောတာပန်သရဂါမဖြစ်လို့ရှိရင်ကုသိုလ်ဖြစ်ဖြစ်လို့ခေါ်တယ်ယ ahanan ကကြတော့အဲ့ဒါအမှုကတော့မတူဘူးဒီလိုပဲအဲ့ဒါကုသိုလ်မခေါ်ဘူးကရိယာခေါ်တယ်ယုံမှုပေးတာလို့ဖြစ်ခုပဲအဲ့ဒါအတူတူပဲဝန်တာမတဉာဏ်ရှင်မရှင် တိုက်တွန်းမှုရှိမရှိကွဲလေပြီးစိတ်ကုသိမြည်လို့ဝိဘက်ကလည်းရှိမြည်တယ်ကရိယာကလည်းရှိမြည်ဒီတိုင်းပဲအဲဒါဝိဘက်ကရိယာမိသူသာမှားပါစိတ်ကုသိတဲ့စိတ်ကုသိဆိုတော့စိတ်ကုနဲ့ပြီးသက်ချောက်ဝါစိတ်ကုနဲ့ပေါင်းတာအဲဒါစိတ်စိတ်324ပေါ့အဲဒါသာဟိကာမကုသိုလ်ဝိဘက်ကရိယာသာဟိဟိရှိတဲ့တရားတွေတဲ့ဗျာအဲကုသိုလ်ကုသိုလ်ကလည်းပဲ ယူပါအယူပါကုသိုလ်တွေမဲဘုကုသိုလ်တွေလည်းရှိလောကုတ္တကုသိုလ်တွေလည်းရှိတော့တာကာမကုသိုလ်ကာမကုသိုလ်ကာမဝိသကာမစိတ်ရာစိတ်စစ်ခုစီစစ်ခုစီစစ်သုံးခုနဲ့24ခုရှိအဲဒီ24ပါးပြီးအဲဒီ24ပါးတဲ့ဝိဘက်ကိုနှုတ်ထားပြီးကုသိုလ်စစ်ခုနဲ့ကရိယာစစ်ခုကဇောပဲခုနကအကုသိုလ်12ခုနဲ့ပေါင်းရင်28ရှိသွားတယ်ဇောက29ခုတခုတော့လိုသေးတယ်တခုကတော့နောက်မှဝင်သွား ရဟနာများပြုံးတဲ့စိတ်ဉာဏ်နာမှရှိတယ်အဲဒါနောက်နောက်ဆောင်ပြောရမယ်။အောက်ကအိတ်စိတ်ဆက်ဖြစ်ပါတဲ့မှာသုံးနာမှမှသင်ခြင်းနဲ့တရားကျင့်ခြင်းနဲ့ဒီကျင့်ခြင်းနဲ့ဒီရဟနာပုဂ္ဂိုလ်ရဲ့ကျင့်ခြင်းနဲ့စိတ်ကလေးဟာပိတုပ္ပခေါ်တဲ့စိတ်ကလေးတစ်ခုရှိတယ်တတိယစိတ်။အဲဒါလေးတစ်ခုပါထည့်လို့ရှိရင်ကာမဇောမျိုး29သိရွကျဲလာတယ်ဆိုသုံးသွားတယ်။အဲနောက်လာကုန်ရင်လာကုန်ရင်ပြင်ကြမှာပြင်တာတစ်သက်သာဆုံးရနေကြတော့ဘုရားအင်္ဂရာသွားအင်္ဂရာကနေပြီးတော့မြေကြီးကို အဲဒီကနေညာ73ရက်နေ့ပြန်လာပြီး14ရက်လောက်ကနေကြတော့မှဒီညာဆက်ဝဲမှာဒီကနေ့တော့ဒီနေ့နဲ့သာသပြီးတော့ညဝေပြီးတရားသိမ်းမှာဒီနေ့ပြီးပါယနေ့ဖို့၌ကျွန်ုပ်တို့သူစုပွားများအားထုတ်အပ်သောဒါနာကုသိုလ် လကုသိုလ်ဘာဝနာကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်ဝေယဝိသကုသိုလ်သရှိသောကောင်းမှုပေါင်းဤဘုရားကကိုသမီးရဖတို့အားမြတ်သေးဝေပါကုန်၏ ပေးပေပါကုန်၏ဆွေမျိုးတို့အားမြတ်ပေးပေပါကုန်၏မြတ်ပေးပေပါကုန်၏ဤရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်အပေါင်းတို့အားမြတ်ပေးပေပါကုန်၏မြတ်ပေးပေပါကုန်၏ လုံးစုံသောအတ္တဝါအပေါင်းတို့အားမြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏အမိဖာတော်မှာစ၍နှလုံးစုံသောအတ္တဝါအပေါင်းတို့သည်မြတ်ရကြ၍ကိုယ်စိတ်နှပြချမ်းသာကြသည် ဖြစ်ပါစေကုန်သတည်းမြာမြာမြာဒီတော်မူရာ